ဘောဓတက္ကရီ1362ခုနှစ်ဥတုဝတ္ပါဏမူလရာသီတော်လင်းလာဇံ10ရက်နေ့ညမဟာယံဂုံတိုင်းတကုံမြို့သစ်မြောက်ပိုင်း57ရပ်ွက်မြဝရီမင်းကြီးတက်လန်းပြီးဒီမင်္ဂလာမဟာစီသာသနာရေးတာဓမ္မယုံဓမ္မပိမန်တော်တွင်၌ဤဒီမင်္ဂလာမဟာစီသာသနာရေးတာဆရာတော်တွင်တေအရှင်အိနကဤ ဘဝတဘာပြောင်းသွားကွယ်လွန်နေသောကျေးဇူးတော်ရှင်ဟာဂိယဤကောင်းညွတ်တဲ့မြစ်ပြီသူ၍မေတော်ကြီးတော်လှသိမ်တော်မူထားကတွန်တေအရှင်လကနဲ့အလုံးသောလူရှင်ရှိဝုတို့ကသုံးဆောင်ကြတို့မှဖြစ်ပေါ်လာသောလူရရာပြည့်စုံမြတ်သင်္ကန်းဓိပနာရသတိအထွေထွေဖြင့်ပူဇော်သည့်ဓမ္မပင်ဝဲဟောကြားသည့်သုဒ္ဓတာပုဒက ဗုဒ္ဓကနိဗ္ဗေဓမ္မပဒပါဠိအဋ္ဌကထာတွင် လာရှိသည့်မင်းစဥပါဒကဝတ္ထုသုတ်တံခေါ်လူ၅ယောက်နဲ့ကြီးလေးကြီးတရားဒေသနာတော်တဲ့လူ၅ယောက်နဲ့ကြီးလေးကြီးတရားပါတရားအေးအခုကခမဲတော်ကြီးတောင်းညွှန်ကြောက်ပြပြီးတော့ မျက်မှောက်သက်ရှိတင်ရှားမေတော်ရည်တော်လားတင်နေတဲ့ကွာအာလုံးသောရှင်ငကဤသာသနာပြုဖို့ပြုပဲ့ရွှေတော်မျိုးတော်များတို့အားတရားအလူပေးတာဌာနကရစ်တာဌာနဖြစ်နေတော့တရားဓမ္မနာယူပြီးမှရှင်းသုံးရတာဟာပိုးပြီးတော့ကြည့်ရအောင်မြင်ပါမယ် အဲဒါကြောင့်လူ၅ယောက်နဲ့ကြည်လေကြီးဆိုတဲ့တရားနဲ့ဘုန်းကြီးတို့ကရှင်းမြင်မှာဖြစ်ပါတယ်ဘုရားဒေသနာဟောကြားမည်ဖြစ်၍ဘုန်းကြီးရဲ့မေတော်ခမဲတော်များနဲ့တွန်းတဲ့အရှိန်လာဤခမဲတော်ဦးတောင်ညွန့်ဘုမာတော်မျက်မှောက်သူတော်ချင်းတို့ဤဘဝတော်ပြောင်းသွားကွယ်လွန်ညကုန်သောဘုရားမိဘဆွေချင်းမျိုးဆက်တို့ကိုပလင်ပွေကနေဘူးက ဤစုကစိတ်မျော၍တရားနာဖိတ်ခေါ်မည်ယနေ့လူ၅ယောက်နဲ့ကြီးလေးကြီးလို့ကင်မွတ်တတ်ထားတဲ့တရားတော်မြတ်ဘုန်းကြီးတို့ရဲ့ဗုဒ္ဓမြတ်စွာသောတထာတိတတ္တရာရှိခြင်းကာလတုန်းကဝေဒာနိရာတိယောသာဝရိယလူဘောသမိတက္ကပကယံကမကရပုရုမေသာတိုင်းကြီးပြမအဘတော်တွင်ကောသလတိုင်း သာဝတိမြို့ရဲ့နောက်တောင်ရမှာရှိတဲ့ဇေရဝံကျောင်းကင်ယောင်မြို့ရနေတော်မူခြင်းတရားပွဲမှာပါဝင်တဲ့အမျိုးသားသက္က9ယောက်ကိုအကြောင်းပြုပြီးတော့မှဟောကြားတော်မူခဲ့တဲ့သမိုင်းမှတ်တမ်းတင်တော်မူခဲ့ပါတယ်ဟုတ်ပါလားပြိတ္တာအေးဒီတော့အဲ့ဒီပုဂ္ဂိုလ်တွေဘာလုပ်နေတယ်လဲလို့ဆိုရင်ဖြင့်တေကိရဓမ္မံသောတုကာမ မြတ်စွာဘုရားကသာဝတိပြည်မှာဘဏ္ဍဝါဆိုခဲ့ပါလေတဝါတိုးလိုက်အေး25ဝါလို့ပြောဒီတော်ဝန်ကျောင်းက39ဝါပုဗ္ဗာယကျောင်းက6ဝါပေါင်းလိုက်25ဝါဘုရားရဲ့ရွေးချက်9နှစ်မှာ45ဝါမှာဝါတော်တဝက်ကျော်ကျော်သာဝတိပြည်တော်မှာနေခဲ့လို့ မနေ့နေ့ညတရားဓမ္မတွေဟောကြားတော်မူသဖြင့်သာဝတိမျိုးသူမျိုးသားတို့တရားနာယူဝပြီးတော့ကျင့်သုံးလိုက်ကြတာလူဦးရေ9ကလေးမှာ9ကလေးကပါတယ်အရိယာတွေသောတာပန်တို့တဂရဂံတို့နာဂံတို့ဖြစ်ကြတဲ့ကျန်တဲ့နဂရီကတော့အရိယာလောမိဘကိုနှုတ်စေဤသုံးပါလုံးကြီးတဲ့ကလျာဏပုထုရှင်တွေ ဟုတ်ပလားသို့သာဝတိပြေခွန်နဂရေလူနေများလာသည်သာဝတိပြေခွန်နဂရေလူနေများလာသည်ငါဂရေမှာအရိယာရှိကနေကြသည်ငါဂရေမှာ အရိယာဖြစ်ကနေကြသည်နဂရိကကလျာဏမௌချဖြစ်တော်သည်နဂရိကကလျာဏမௌချဖြစ်တော်သည်ဒီအဲ့ဒီထုံးကိုနှလုံးမူပြီးတော့ဟောဒီမြတ်ဝတ္တမင်းကြီးတင်လိုက်ရဒီလိမင်္ဂလာမဟာကြီးဟိတဟာလည်းပဲ တရားသာနဲ့မဘုနိဗ္ဗာန်ရနိုင်ကြောင်းကောင်းမှုပါရမီအသစ်တွေရှိပူရတယ်လို့ဝမ်းသာအားရတက်ကြွသောစိတ်ဖြစ်ဖို့လိုပါတယ်တိတာဟုတ်ပါလားအေးဘုရားလက်ထက်ကဒုံမင်းလင်းမြတ်စွာဘုရားနဲ့မတွေ့ဘူးသေးပေမဲ့အခြားခြားသောယဟန်တော်များ အမျိုးသားများအမျိုးသမီးများဟောကြားတဲ့တရားကို နာယူရတဲ့သောတာပန်သရဏအနာဂါစသည်တွေဖြစ်ခဲ့ဘူးပါလေတရားတော်ရဲ့သဘာဝတတ္တိမှန်တာဟုတ်ပလားအေးအဲ့ဒါကိုထောက်ထားပြီးတော့ခဏိဘုရားသတော်တရားမရှိတော့ပြီမဲ့ဘုရားဤလက်တိညကဝတသိင်းနဲ့ဖော်မြူလာကိန်းပင်ဒီအဖြစ်နဲ့ထားခဲ့တဲ့တရားဓမ္မဤ အနှစ်သာရတတ်တဲ့စွမ်းရည်လို့ပြင်နောင်နောင်လူများလာယူရတဲ့အခါမှာလည်းပဲပါရမီမျိုးကြီးဖြတ်ခံလျောသွားသောတာပန်သဂရကအနာဂယနာသတိဖြစ်နိုင်ခွင့်ရှိတယ်။ဘာကြောင့်လဲဘုရားညာတော်ကြီးကသိချီကျယ်သဗ္ဗညုတညာရှိကျယ်တော့မြတ်စွာဘုရားကိုရောမြတ်ကြီးကငါမရှိတဲ့နောက်ပိုင်းမှာလည်းပဲ ငါရဲ့သာတော်ရဟန်းတော်များနဲ့အပြီးပြီးတော့ဥပါဒကစိတ်ဓာတ်အကျွယ်တို့ဆိုရင်ကြည်တရားနာတဲ့ဘက်ကနေရမလားဓမ္မမဟုတ်ဟောတဲ့ဘက်ကနေရစိတ်ဓာတ်အကျွယ်ဆိုတာဟုတ်ပလားဒီအဲ့ဒီလိုကြာဒါကြောင့်ငါမရှိတဲ့နောက်ရဟန်းတော်တို့မြို့သားတွေမြို့သမီးတွေမြို့သမီးတွေဟောတယ်ဆိုတာလည်းပဲဘုန်းကြီးတို့ပြောခဲ့ပါပြီဒီနေရာဒီဌာနမှာလေ ဓမ္မထူးခြားတာကဘုရားလက်ထက်မှာတတ်တော်တရားကာလအမျိုးသားတွေဟောတာတကြံတစ်ဖွဲ့ရဲ့လို့မရှိဘူးတပု္ပ္ပနပု္ပ္ပသာရှိတယ်အမျိုးသမီးတွေဟောတာကြတော့ကရှိနေရဲ့ဟုတ်ပလားမေခုဇာတို့ဟောတယ်ဘာပါတယ်လို့သုတ္တကံမေခုဇာတို့ဟောတယ်တိတိဟုတ်တကလေပါဠိတော်ကြီးဆိုတဲ့ကြံတစ်ဖွဲ့ မိမသူတွေကအာဇာနည်အဖြစ်နဲ့မြတ်စွာဘုရားဟောတဲ့တရားတွေတရားဌာနတိုင်းလိုက်လာသာမဝတိမိမိဟာနဲ့နန်းလင်းသူ900ထို့အားဟောကြားပြီးတော့ပြေးခဲ့။ဒါကြောင့်မြတ်စွာဘုရားကအေးလိမ္မာတဲ့သမိသားကိုမိဘများကထူးခြားတဲ့ပစ္စည်းအမွေပေးလိုက်တယ်လို့ငါဘုရားရဲ့သမိတော်ပေါင်းတို့တွင်ဧတတကမေကဝေမမပါဝိကာနာဥပသိကာနာ ဓမ္မကတိကနာယရိတံခောစုတရာလို့ဆိုပြီးတော့ငါဘယ်ဟာပိုင်နာတော်မူတဲ့ဓမ္မခန္ဓာ7000 4000လို့ဟူသောတရားအမွေတဲကသုတ်တော်ပေါင်း130 120သုတ်ပါဝင်တဲ့ဣတိဟုတ်တကပါဠိတော်ကြီးကို သမီးတော်ခောစုတရာအမည်နဲ့အမွေပေးခဲ့မယ်ဆိုပြီးတော့အမွေပေးခဲ့ပါဟုတ်ပါလားဗျာ အေးသူဟောတဲ့တရားကိုနာယူချင်ပွားရလို့ကာမဝတိနဲ့အမျိုးသမီး900တို့သောတာပန်တည်ကြပါလားနာယူရင်မဟုတ်ဘူးချင်ပွားမှာဘာလို့တော့ဘုန်းကြီးတို့တရားဓမ္မတို့နာထားတဲ့တရားတွေနဲတာမဟုတ်ဘူးဒါပေမဲ့လို့တရားမရခြင်းဒီကျင့်ပွားမှုအရှင်းပါရမီမမြင့်သေးပါရမီမရင်သေးဘူးဒါကြောင့်မရဟုတ်ပါလားတိုက်တော်ပြီဒါကြောင့်ခဏတရား ဘယ်သူပဲဟောဟောဗုဒ္ဓမြတ်ဖရာရဲ့တရားတော်ဖြစ်လို့ငါတို့အတွက်သောတာပန်သရဂါနာဂယနာဖြစ်ကြောင်းကောင်းမှုပါရမီအခြေခံအုတ်မြစ်ပဲလို့အဲ့ဒီလိုယုံကြည်ရင်းဆွဲစိတ်လည်းပဲရှိရပါမယ်အတ္တမဂရိကဖြစ်တဲ့ဘုန်းကြီးတော်အာနာလို့အဲဓမ္မမို့ဓမ္မသဘင်ရှင်းချက်တဲ့ရှင်ကကတော့အာနာလို့ဆိုတာမှမပါခြင်းဘူး မိမိတို့ကံကောင်းထောက်မှလို့ဤကဲ့သို့သောတရားကိုအေးအေးချီးချင်းနဲ့နိုင်နိုင်လို့ရှိတာဘုန်းကြီးနိုင်ငံခြားပြန်လာကသတိရိတ်တာဒီနေရာမှာဟောခဲ့အမေရိကန်အင်္ဂလန်နဲ့ဂျပန်ကနေကဒီလိုတရားအေးအေးချီးချင်းမနာနိုင်ပါဘူးပြိတ္တသူတို့မှပြင်းနဲ့လွားဆိုပြီးတော့လုပ်ငန်းကိုသာအဓိကထားနေရပါတို့ပြန်မှပြည်သူပြည်သားတွေဟာအေးအေးစီတိတ်ဆိတ်စွာနဲ့တရားတော်ကိုနိုင်နိုင်တာကအဲ့ဒါတကုံပါပဲ မှန်ရလားကိုက်တော်ပြီအခုသာဟုတ်တိပြေခြင်းလုံးကြောင်းတော့ဘုရားကိအောင်မွေးလျော်နေတော်မူခြင်းကာလတရားနာဖို့လာကြတဲ့၅ယောက်သောအမျိုးသားတွေကိုအကြောင်းပြုပြီးတော့လူ၅ယောက်နဲ့ကြီးလေးကြီးကျုပ်တဲ့တရားဖြစ်ပေါ်လာတယ်။ဒီတိုင်းမှာဟောဒီမြို့ကမြို့သားတွေကတရားအနာရများတော့လူဝိခုနှစ်ကလေးမှ၅ကလေးကပါဖြစ် နဂရီကကလျာဏပုရုဇေဆိုတာသူတော်ကောင်းသူတော်မွန်းနေဖြစ်နေတယ်လို့ဆိုလိုသည်အေးအဲ့ဒါတဲ့အခုမြို့သား၅ယောက်တို့ကလည်းပဲကြောင်းသွားပြီးတော့တရားနာမယ်ဆိုပြီးတရားဝဲအားခဲလာကြအဲလိုအားခဲပြီးတော့လာကြတဲ့အချိန်ကာလဘုရားမြတ်စွာကလည်းအယံခတ္တယောယံမြမနောယံအတောအယံသုတ်တော်တိဒုက္ခတော်တိ ဒီလိုကတော့မင်းမျိုးကဖြစ်တယ်လို့ပဲမြင်နေကြည့်တယ်ဒီလိုကတော့ပညာရှိပုံငါမျိုးကဖြစ်တယ်လို့ပဲဒီလိုကတော့ဥစ္စာပြည့်ကျွယ်ဝတဲ့တတိပြည့်ကုန်တယ်တွေပဲဒီလိုဟာတွေရှင်ရနွမ်းပါမရှိရှားတဲ့ပုဂ္ဂိုလ်ပဲလို့လုံးဝစိတ်ထားဘူးပြိတ္တာ။ဘာပဲဖြစ်ဖြစ်တဲ့အလုံးသောတ attva တွေအတွက်ရည်ရွယ်ချက်ဖြင့်လေးသိချေသွားတဲ့ဖြစ်ခင်မွေရာပါရမီလိုကိုဖြည်ထားတဲ့အတွက်ဒါကြောင့် အနည်းအများကိုလည်းပဲဘုရားထည့်သွင်းမစင်စားဘူးအယုတ်အလတ်ကိုလည်းပဲထည့်သွင်းမစင်စားဘူးအာဂတကင်္ဂဩတရတော်တဲ့ဟိုးတကားလည်းပဲမိုးပေါ်ကမိုးရကာလမှာလေပြင်းမိုးတွေတဲ့ဒါလည်းမိုးရောလေရောပြင်းပြင်းထန်ထန်တိုက်လာတယ်လို့မြတ်စွာဘုရားကတော့ရှင်းနေမြင်တဲ့သို့၎င်းရှင်းနေမင်းလေတဲ့ ဘာကောင်းကြည့်တာငယ်တာအာအလဲအမြမသုံးဘာကောင်းကြည့်ဖန်ရင်လည်းကြည်အားဘာကောင်းဝင်ဖန်ရင်လည်းကြည်အားအဘိဓိကအလဲအမြအယုဒ္ဓမရွေးဖက်နဲ့မြတ်စွာဘုရားကတော့ဓမ္မပါရဝါတရားတော်ကိုအလိတာပြီးတော့ဆွမ်းအားရှိသမျှဟောကြားအဲဒီလိုဆွမ်းအားရှိသမျှဟောကြားတဲ့အခါကျတော့ခုနကလူပဏယောက်အဲဒီငါရောက်မှဧကောတဲ့ဟော နိသိဏောဝနေတာယီဧကောတယောက်သောသူတိနိသိဏောဝထိုင်လည်းရက်သာလည်းနေတာယီအိပ်ပျော်၍နေလေတော့ဤဘုရားတရားဝဲမှာလူက9ယောက်တယောက်ကဘာဖြစ်နေတော့ငါမန္တတိုင်မိနာတာဘုရားအိတ်နေတယ်လို့များစောင့်ပြောသလားလို့မအောင်မိပါနဲ့ဒီတရားဝဲမဟုတ်ပါဘူးဘုရားတရားဝဲပြောတာဘုသူတရားပွဲ အေးနောက်တကွေကောတရားသောပုဂ္ဂိုလ်တော်ဘူမိန်ကြီးကိုနခသာလက်သက်ဖြင့်ခန္တီတူးဖြူရှစ်ကုန်၍နေလေ၏နမနဲ့လူကတော့မြေကြီးကိုလက်သက်နဲ့ချစ်ကုပ်ပြီးတော့နေတယ်တဲ့နမနဲ့လူကဓမ္မတုပ်ဖြစ်တဲ့ပုဂ္ဂိုလ်တော်ရုက္ခစာလင်တော်နိတိတိသူကတော့သစ်ပင်ခတ်သေးတဲ့လူပါလား အဲ့ဒီတစ်ပင်ခါတေးကြီးလေးကိုကင်ပြီးတကားလာလုံနေတဲ့သမသုံးလူကအေးတစ်ပင်ခါတေးကြီးလေးကိုကင်ပြီးတော့လုံနေတဲ့သတ္တုတော်လေးယောက်မြောက်ဖြစ်သောပုဂ္ဂိုလ်တော်အာဂသဩလောကင်တော်နိပိတိသူကတော့လေဘုရားရှိတယ်မကြည့်ဘူးစိတ်မရဘူးဟိုးမိုးပေါ်မော့ကြည့်နေတယ်တဲ့နမလေးလူက သေဇမောပတ္တငါးယောက်မြောက်ဖြစ်သောပုဂ္ဂိုလ်သည်သာလင်သာဓုကံယောသေးရေဩဟိတသောတော်ခြားခြားအသောနာရှိလျေဝါနာဆိုင်လျေဓမ္မတရားကိုသူနာတိကောင်းစွာမတွေ့နာကြ၍နေပါပေတည်းေလူ9ယောက် လျောက်သောပုဂ္ဂိုလ်ကတရားစိတ်ဝင်စားရလားတယောက်သောပုဂ္ဂိုလ်ဒီတာလက်တရားကိုစိတ်ဝင်စားစွာနဲ့စွတ်စိုက်စွာနာနေတယ်။အဲဒီတော့မြတ်စွာဘုရားအနီးမှာရှင်အာနန္ဒာကလည်းရက်လက်ခါပြီးတော့ပြုတ်ကျွရင်မြတ်စွာဘုရားစိတ်ပါလက်ပါဟောကြနေပုံအေးဘိဒ္ဓကြည့်လိုက်တော့ခေါင်းကပြောတယ်လို့လူလေးကကြက်တောက်တော့၅ယောက်ကလေးရှိတာတောင်မှ ၄ယောက်ကတဲ့တယောက်ကဘာလုပ်နေတော့ထိုင်ရင်အိပ်ပျော်နေတဲ့တယောက်ကမြေကြီးကိုလည်းတဲ့နဲ့ချစ်နေတယ်တယောက်ကသစ်ပင်ကိုလုံနေတယ်တယောက်ကမိုးကိုမျောမောပြီးတော့ကြည့်နေတယ်တယောက်တည်းကလည်းတရားကိုသူ့စိတ်စွာနာအားမရဘယ်နဲ့လဲမြတ်စွာဘုရားကတော့ရှင်နေမင်းငယ်တို့ပရိသတ်လည်းများအယုဝလမရွေးပဲနဲ့ ရှိသည်များစွမ်းအားနဲ့ထုတ်ပြီးတော့ဟောကြားတော်မူနေတာဒါပေမဲ့ဘေးသလေးကကျဲတော့တော့၅ယောက်ထဲမှာတယောက်သေးတာစိတ်ဝင်စားတယ်ဆိုပြီးတော့အဲ့ဒါမနေနိုင်လို့ဖရာကိုမေးညတ်ပါဗျာဒါပါသဘောလေးဖေငါယောက်သားကြည့်တဲ့ပရိသမာလေးယောက်တို့ဒီစိတ်ဝင်စားတယောက်သေးတာစိတ်ဝင်စားတာအဲ့ဒါဘာသဘောလဲဗျာလို့ဆိုတော့မှမြတ်စွာဘုရားကတော့တရားမဟုတ်ဘူးအာနန္ဒာတဲ့ ဟောဒီတတ္တဝါတွေဟာမြာသွားရေဘုဒ္ဓတိဝတမောတိဝသံဃောတိဝဗရာဣမေတတ္တယေနေကေသုပိကပါကောတိသဟတိသုပိအသိတပုပ္ပံအာနန္ဒငါယိဓမ္မမေခာသတေဒီဝအာနန္ဒလောကီလောက၌တတ္တမတဝါတို့တိဘောရောတိဝဖယာဟု၍၎င်း ဓမ္မောတိဝတရားဟူ၍၎င်းသံဃောတိဝသံဃာဟူ၍၎င်းဣမေဟိတတ္တိဟောဒီတတ္တဝါတို့သည်နေစေသူပိကပ္ပဂောတိတဟသေတုကဘာထောင်တောင်းသိမ့်တန်းချီတော်လည်းပဲအတုဒ္ဒပုပ္ပံရှေ့ကမကြဘူးခဲ့ကြအတိဘေဘာပြောတာလေရှိရှိမြတ်တတ္တဝါတို့မှာဖရာဒီဟုသောအတ္တတရားဒီဟုသောအတ္တ တန်ဟာဒေဟုသောအတ္တနဲ့သူတို့ကြားရနေတယ်။ဘာကြောင့်လဲဆိုတော့ဘုဒ္ဓဘာတော်ဒုံလဘောဘုရားဖြစ်ဖို့ရတာခရင်နာလေးဒီတေကဝတတိကြမှာဘုရားတချူပွင့်တယ်ဆိုတော့အရိဘုရားပွင့်ပြီးမှဟောတဲ့တရားဒုတိယချင်းပွားတဲ့သံဃာဆိုတာပေါ်ပေါက်ရတာကိုမှန်ရလား ဒါကြောင့်တတ္တဝါတို့ရဲ့နာမှာဘုရားသံတရားသံသံဃာသံကြားဖို့ရအင်မတန်မှခရင်တယ်ကြားရနေတယ်ဟုတ်ပလားအေးအဲ့လိုဆိုပြီးတော့ဗာရိသားများတယ်လေဇနီးမယားသမိတာနဲ့ရှိသွားဥစ္စာယနာခြင်းဝေဆိုင်တဘာဥစ္စာဒီမနရာကိုင်းညွှန်ရှင်မြင်ကျွဲနွားအေးတရိစ္ဆာန်သတ္တဝါဒီတော်မှဝင်သားတဲ့ တဏှာပိမရာဂဓမ္မမဟုတ်ရင်တိရိစ္ဆာနကထာလို့ဆိုရတဲ့အရေးမရဖတ်မရဘဝသန္တရာကျိုးမရတဲ့သက္ကာတွေသာလေပြောနေကြတယ်ကြားနေကြတယ်တဲ့ပေါ့ဘုရားတရားသံဃာဆိုတာပြောဖို့ရမလွယ်ကြားဖို့ရမလွယ်အေးအဲ့တော့သူကဘာလဲသေတင်းလို့ပြည့်တစားအိမ်ကြီးပြောမွဲရှင်မွဲတွေ အဲ့ဒါပြီးမှသာလူရဝိုင်းဝိုင်းလဲပြီးတော့သွာလာလှုပ်ရှားနေကြတဲ့အခုတို့ပြင်ပေါက်တရားွက်ကြည့်ပါလားအခုဒီရပ်ွက်မှာတွင်ရင်အင်ကြီးတွေအများကြီးလူကြီးတွေမများဘူးလားဒါပေမဲ့တရားနာပရိသတ်နဲ့စာကြည့်တရားနာသူနဲ့မနာသူဘယ်ကများလဲအဲ့ဒါလက်တွေ့ပဲပရိသတ် ဒါကြောင့်မြတ်စွာဘုရားကအာနန္ဒာတဲ့လောကလူတွေကဘုရားသံတရားသံသံဃာသံကြဖို့ရာခရင်နဲ့ကြားမြန်တော်လည်းပဲနားမထောင်ကြညဘူးတဲ့တဏိမြတ်သမိသားနဲ့ရှိဖွာဥစ္စာဆိုတဲ့အတန်တွေကခုံတီဆုံးပြောပါနေကြတဲ့အတန်တွေမူးရင်တောင်စားရငါတို့ဆိုတဲ့အတန်တွေဒါတွေသာကြားဒါတွေသာလင်တွေ့ပြီးတော့နေရတယ် တဲ့ထားကြောင့်အခုဒီလူ၅ယောက်ထဲမှာ၄ယောက်ကတရားစိတ်ဝင်စားဘူးအာနန္ဒာဘုရားကပြောတာအဲ့ဒီအခါကျတော့မှရှင်အနန္ဒာကမေးပါတယ်မှန်လားပါဘုရားအဘယ်သို့သောပုဂ္ဂိုလ်တွေဟာဘာကိုမေးပြီးတော့တရားကိုမနိုင်နိုင်ရပါတယ်မြတ်စွာဘုရားဒီတော့မှမြတ်စွာဘုရားကဘာပြောလဲသတ္တတ္တအာနန္ဒ ရာဂနိတယဒေါသနိတယမောဟနိတယတဏနိတယနသကောတိအာနန္ဒငါဤဓမ္မမြဲခသတဏိဘဝအာနန္ဒလောကေလောက၌တတ္တသတ္တဝါတို့သည်ရာဂတမမှုဆိုတဲ့ရာဂတရားကိုနိတယမိပြီဓမ္မတရားကိုသောတုံနိုင်ရင်ငါနသကောတိမဆွနိုင်ရလေကုန် ဒေါသစိတ်ပြစိတ်တော့လုံးပြဒေါသပြညာမြုပ်ွက်ကလေးစားချေလက်တုံပြန်ဆိုတဲ့ဒေါသတရားကိုနေတာယအမိပြည့်ရဲ့ကြောင်းခံပြီးတော့ဓမ္မတရားကိုသောတုံနာခြင်းကနသကွန်ဒီမစွမ်းနိုင်ရလေကုန်မောဟတွေးဝေမှုအတိမာမှုပြောင်းမြန်သိမှုအလွယ်သိမှုဆိုတဲ့မောဟတရားကိုနေတာယအမိပြည့်ရဲ့ သတ္တသတ္တဝါတို့ဒီဓမ္မတရားကိုသောတုံနာယင်ကနာသကွန်တိမဆွမ်းနိုင်ရလေကုန်တဏှာသာလောင်မွတ်သိမှုဆိုတဲ့တဏှာတရားကိုနှိမ့်တရအမိပြုအကြောင်းခံပြီးတော့သတ္တသတ္တဝါတို့ဒီဓမ္မတရားကိုသောတုံနာယင်ကနာသကွန်တိမဆွမ်းနိုင်ရလေကုန်ဤဒီဤတို့ဘဂဝါဘုံတော်၆ပါးသက္ကမယရှင်သည်သဘာဝတ္တဝါတို့ရဲ့ တရားမနာနိုင်ရဲ့သဘောတန်ထွာဓမ္မရာကို အာဟာကောင်းစွာမသွေ မိန်ကြတော်မူလိုက်လေသတည်းဒီဘဝအနန္နာတဲ့တတ္တဝါတွေတရားမနာနိုင်တာကတော့ရာဂရဲ့ဒေါသရဲ့မောဟရဲ့တဏှာရဲ့၄မျိုးဘယ်နှမျိုးလဲ အေးအဲ့ဒီလေးမျိုးကို အမိပြုပြီးတော့တရားမနာနိုင်ရတာသာကဆိုတာကပါလေကိုသာကိုသမီးကိုတဏီကိုမြာကိုယောက်ျားကိုလင်ကိုတိုက်ကိုဟာကိုမိကိုချွေကိုအိုးကိုအိမ်ဒါတွေကိုတတ်မဲ့ပြီးတော့အဲ့ဒီနေရာကမခွာနိုင်လို့တရားမနာနိုင်တာဘုရားတော်မှန်တာပြောတတ်လိုက်တာလို့ဖြစ်မှာပဲဘုရားကသူကိုယ်တိုင်လည်းကျင်နေခဲ့တယ်တရားဓမ္မနဲ့လည်းပဲ အဖြစ်မှရှာထားခဲ့တာကိုပြိတ္တရေဟုတ်လားအေးကိုအိမ်နဲ့ကိုရှိပွားတယ်ကိုယ့်ရဲ့အခြေအနေတွေတဲ့ဆွဲလန်းတတ်မဲ့ပြီးတော့နေလို့လက်တရားနာမလာနိုင်တာနောက်တဝဒေါသမိတယ်ဆိုတာငါမရှိရင်ငါ့ငါမိသားစုတွေအခြားကလာပြီးတော့လက်တက်ကလေးပြုတ်ပွန်ကြလိမ့်မယ်ကိုမနစ်သက်တဲ့လူတွေလာကောင်းလာလိမ့်မယ်အေးအဲ့ဒီလိုမတင်တတ်မှုဆိုတဲ့ဒေါသကြောင့်လည်းပဲတရားဝဲကိုမလာနိုင်တာ နောက်တကူမောဟတရားနာနေမှသူရင်အဲ့ဒီနာနေတဲ့တဏှာယဉ်နာရေးတွင်မှာငါတို့ရှိသွားလုံးမယ်ဆိုရင်စီးပွားတွေငွေကြီးအေးအရေးအတွက်အတိုင်းတာဘလောက်ဒီများလာနိုင်လဲတရားနာရင်တပြားတစ်ချက်မှရမှာမဟုတ်ဘူးစသောအပြင်တရားနာတာအကျိုးမရှိဘူးဆိုတဲ့တွေ့ဝေမှုမောဟအပိမျိုးကြောင့်လည်းပဲတရားနာမလာနိုင်တာတရားကိုတန်ဖိုးမထားနိုင်ဘူးဟုတ်ကလား နောက်တကုတနာတရားနာနေတဲ့အချိန်ကိုယ့်ရဲ့ရှိတော်လောကီရှိစဉ်ကိုမသုံးဆောင်မခံစားရမှာအဲ့ဒါခွာရမှာမခံနိုင်လို့မလာတာတဲ့ဘယ်နှမျိုးလဲအဲ၄မျိုးဗျာကိုင်မရိတရဲ့ချိုကြည့်ရအောင်ရာဂမိညာထိုလူသာတရားမနာနိုင် ရာဂမိညာဟိုလူသာတရားမနာနိုင်ဘယ်ရာဂဆိုတာတတ်မှတ်ခန္ဓာသတိမြတ်သမိတာကိုတွေ့တာပြီးတော့ဒီသတိမြတ်နာကမကွာနိုင်ဒီဖြစ်ပွားဒီအိပ်ပိတိုက်တာကမကွာနိုင်ဒီအပေါင်းချင်းတန်ငယ်ချင်းကမကွာနိုင်တဲ့တွေ့တာကြောင့်နဲ့အဲ့ဒါဘာလို့လဲတရားမနာနိုင်တာသို့ဒေါသမိညာဟိုလူသား တရားမနာနိုင်ဟရဲဒေါသမိညာထိုလူသားတရားမနာနိုင်စိတ်ပြက်စိတ်ကြော့လို့မကြဒေါသမိညာညုပ်ွယ်လက်တော့ပြန်ကလေးသားချေအဲ့ဒီတော့တစ်ခုခုတည်းကနေပြီးတော့နောက်ဆုံးနဲ့ဒီငါမရှိရင်ငါအိမ်မှာဘယ်လိုပဲငါပစ္စည်းဘယ်လိုပဲပါညာဆိုပြီးတော့ဒါဒီမကျင်တတ်လို့ဆိုပြီးတော့တရားနာမလာနိုင်ခြင်းတစ်မျိုးတဲ့ ဟိုတောင်ဥက္ကလာကဟာတွေပြောတာပါဟုတ်ကလားတို့မြန်မာလူတွေဒီထဲမပါဘူးနော်ဒီလူတွေကလာနေတာကိုအဲ့တော့မလာတဲ့လူတွေပြောတာနမသုံးရတော့ထုံလိုက်မောဟမိညာဟိုလူသာတရားမနာနိုင်မောဟမိညာဟိုလူသာတရား မောဟကိုတို့ဘာသာရေးနယ်ပယ်လူတွေကမသိမှုလို့ညမှာပြညာအမှန်တော့အဲ့ဒါကတရားဘက်ကကြည့်အမှန်တော့မောဟကသိဒါပေမဲ့သူကတလွဲသည်အမားသည်ကြောင်းညာသည်အမှန်မသိတာကို မသိဘူးလို့သုံးလိုက်တာ အမှားတော့သူကသိတယ်ဟုတ်ပါလားဗျာ အဲ့တော့တရားဓမ္မရဲ့တာမိုးရှိမှမသိဘူးတရားနိုင်ရတာဘလောက်တာမိုးရှိတယ်ဆိုတာဘုန်းကြီးတို့ပြောခဲ့ပြီဟိုရှိအခါဖာနာတာနဲ့နွားနာတာတို့ဘုမမတင်သနာတော်နာအရိယတို့ပောရိတာရပါအောင်ဒါရိပုဒ္ဒရာမောကလာနာထောက်ကပြရာမကုံအင်းဘုရားမတဘာဘာဝကမြာနာချာယာမနိဗ္ဗာန်ဝင် အဲဒါကြောင့်မြတ်တရားကိုကြိုးစားနာစေခြင်းလို့ပြောခဲ့တယ်ခန္ဓာသားလေးခန္ဓာကနေပြီးတော့မျက်ကြည့်နဲ့မိတ်လို့တရားနာနေတယ်ဒါပေမဲ့ဒီတရားပါပဲညာပဲအခန္ဓာပဲအနာဝတ္တပဲသစ္စာပဲလို့စလုံးနေအပြင်လည်းမသိဘူးအတိတ်ပဲလည်းမသိဘူးသဘောတဘာဝလည်းမသိဘူးတရားအတန်နဲ့အဲ့ဒါကို နာပြီးတော့နေရင်မတ္တနွားကြောင့်သားဒုက္ခလေးနဲ့ထောင်းမိလို့သေတဲ့အခါကျတော့ဟောသူအလောင်းကောင်မရိဒ္ဓမပြည့်စည်တဲ့ဘုဒါဝိနာနတ်ပြည်မှာမန္တုကဒေဝပုဒ္ဒါဖာနာသားလေးသွားဖြစ်တယ်။ဘာဖြစ်။ဒီအဲ့ဒီကတပန်းငါဘကလားလူပြည်ကလားဘယ်ကုသိုလ်ကြောင့်ချမ်းသာရဖာဘဝနဲ့တရားနာရတဲ့ကုသိုလ်ကြောင့်ချမ်းသာရဟဲကုသိုလ်အတဲ့အကုတိုက်ပါလား ရှိစံငါဒီစလုံးနဲ့မသိသက်ကလည်းမဆိုတာအတိတ်သဘာဝနဲ့မသိဘဲနဲ့နာရတာတောင်နှရှိသိချမ်းသာရသေးတယ်ဆိုရင်အခုငါနှပ်ဖြစ်နေပြီအတိတ်သဘာဝစလုံးနဲ့ခဲတာသိချသွားပြီဆိုပြီးတော့မပြီးဆုံးနေတော့သူဖားဘဝကနာခဲ့တဲ့တရားပွဲကိုနတ်သားဘဝနဲ့သွားနာခန္ဓာညာစိုက်ပေါ်ကိုက်မြာကို ရှုမှတ်လိုက်တာသောတာပန်ဖြစ်ပါတတ်တယ်။ဘာဖြစ်တော့ အဲ့ဒါတရားနာရတဲ့ကျေးဇူးဘာကျေးဇူးအေးဒါပဲနွမ်းနာသာယူတဲ့ဒီအတိုင်းဘောရိတာရာအရိယတဏပဲဒီဒီတိုင်းနဲ့အများကြီးပဲပြိတ္တာကြီးနောက်ဆုံးရှင်သာရိပုတ္တရာလောကီပညာဒီငယ်ဒီ16လုံးတောင်ရနေတာဘူးပညောမပညောတိတ်္ခပညောအာသပညောသောနာပညောကမိဒပညော သူတတ်တာတဲ့ပညာပြေကမြေကြီးအထုနဲ့တူတဲ့ကြီးကျယ်တဲ့ပညာဟာတာပညာတဲ့ရွှင်သောပညာသဝနာပညာလင်းသောပညာအေးတဲ့နောက်ပါလဲဆိုတော့နိဗ္ဗေတိကထိုးဖောက်နိုင်သောစွမ်းရည်တတ်ပြီးရှိပညာလို့16လုံးရတယ်။ဒါပေမဲ့လို့တဲ့မြတ်စွာဘုရားရဲ့တရားမနာရတော့သူမတရားပုဒ်ရနိဗ္ဗာန်ကြီးကမရဘူးပြိတ္တာ။ ပင်သာဝကိတဲ့ကအမဲတုံဖြစ်တဲ့ရှင်အပတိရဲ့တရားမြတ်စွာဘုရားဟောတဲ့အဲ့ဒီရှင်အပတိတရားကိုရှင်ပွားနာရမှာဟောလောကီပညာဒီဂရီ16လုံးရတဲ့ရှင်သာရိပုတ္တရာသည်သောတာပန်ပြည့်ရဲ့ပါသည်အဲကြောင့်ဘုရားမှတပါးသာဝကများနာကြရမှနိဗ္ဗာန်ဝင်ဟုတ်ပလားနောက်တစ်ခုပြောဦးမယ်တို့ရာမကရစ္စနာပုံရင်းနဲ့ အဲ့ဒီဟာမင်္ဂလိစနာပုံပြင်ကတရားကိုအလေးထားဖို့လေသူကပြောပြတထေးတယောက်ကအည်သွေးကောင်းလာတဲ့ဗရမယသလုံးကိုပိတ်ဥဒေထံသွားပြီးတော့အယောင်ခိုင်းမင်းသွားရောင်းသွားသူပေးတာချက်နည်းနည်းပို့တောင်းလိုက်လေဒါနဲ့ပိတ်ဥဒေကြီးသွားပြီးတော့ဟောဒီမှာဗျာသူဗရမယရောင်းနေတယ်ဗရမယဘယ်လောက်ပေးနိုင်မလဲဟိုကဟာဒါတော့မောင်းမင်းပိတ်ဥကိုပိတ်တာပေးမယ်ကွာ တော်ရဲ့ခွက်30ပြည့်အောင်ပေးလိုက်ပါလားဟင်းအင်းကာလပေါက်ကြီးကျုံမပေးနိုင်တထေကြီးတံများပြောတယ်ကောင်းပြီအထဲလည်းကြီးသွားပြီးတော့ပြပါဒီကရမသူပေးတာထက်နည်းနည်းပို့တောင်းဆိုတော့အထဲကလေးက900ပေးခါဗျာ1000ပြည့်အောင်ပေးလိုက်ပါလားဟင်းအင်းဒါပေါက်ကြီးပဲနောက်ဆုံးကြတော့ယရဏကုံလီတံသွားပြတော့အဲ့ဒီကရမကို9000ပေးတယ်ပြိတ္တာယရဏကုံလည်းက အေးအထဲသေးပြတော့လေဒီပရမညာပဲသိမှုတွေပြတော့လေဒီပရမညာပဲမပြောင်းဘူးအဲ့ဒီမှာတဲ့ဗရမညာရဲ့အကြီးအသေးကိုသူတို့ရဲ့အတတ်ပညာနဲ့ဆိုပြီးတော့မှအသေးဖြတ်ကြတာတန်ဖိုးဖြတ်ကြတာဒါပဲဒါကြောင့်တရားဓမ္မကိုလည်းပဲဘုန်းကြီးတို့တရားဓမ္မများအသေးဖြတ်တတ်ဖို့လိုပါတယ်ဟုတ်ပါလားဧကနပတ်သက်လို့ဘုန်းကြီးတို့ကကဲအရေးကြုံဘယ်သူအသက်ပေးမလဲ ဆိုတဲ့ကောင်းကြီးကလေးနဲ့ဟောတယ်အခါတစ်ပါးမှာယဟန်အပါ30ကိုရင်ကတစ်ပါးတော်တယ်မှာတရားအထုတ်ရှင်ရဲ့အဲ့ဒီမှာရောက်လာသံဃာတော်တွေကသူတဏှာလို့ကျွေးမွေးပြီးတော့တပည့်နဲ့ရေခတ်နဲ့အဲ့ဒါကပ္ပိယလို့လွတ်ပြီးချာဒီသူ့မှာကဘာမှအမှတ်တရားကမရှိတော့ပါတဲ့။ဩတော်ကြီးရဲ့ဟိုဘက်မှာသမီးတယောက်ရှိတယ်ဒီဘက်မှာသမီးတယောက်ရှိတယ် သူကလည်းမောက်ဆိုးဖို့ဆိုတော့ဒီသမီးတွေအမိပြစ်ပြီးတော့နေရတော့ဟိုဘက်ကသမီးဆင်းရဲတော့ဒီသမီးဒီသမီးဆင်းရဲတော့ဟိုသမီးအဲလိုအလဲလေသွားနေရမှာခေါင်းကပန်းငါတော်တင်နဲ့တွေ့ပြီးတော့ကြောင်းမှသူကလုပ်နေတယ်အေးကပ္ပိယလုပ်နေတယ်ဗျအတရားမရှိမှတရားမရှိတော့နည်းနည်းလေးရက်ကကြတော့ဟောသမီးတယောက်ကိုတရိယာ ။တန်ဃာတော်ဒီတောင်းမှရင်တော့ပြန်ရမှာမဟုတ်ဘူးငါလွတ်မှာမဟုတ်ဘူးမဖြစ်ဘူးသူတို့တရားခိုင်းပြီးတော့ငါတိတ်တိတ်ပုံသွားမယ်ဆိုပြီးတော့ထွက်သွား။အဲဒီအချိန်မှာတော်ကြီးမြတ်မြတ်တွေကတခုသမယတွေကတိုက်ခိုက်လူရဲ့လူမရတာတော်ကြပြီးထားကြောင့်တို့လက်မိုင်းကတင်မယ်။ဘာတင်မလဲ။လက်မိုင်းကတင်မယ်ဆိုပြီးတော့မှပြိတ္တကြီးခုနှစ်ရက်အတွင်းလာတဲ့လူဖမ်းသတ်ပြီးတော့သူ့သွေးနဲ့နတ်တွေကိုတို့ကပူဇော်မယ်။ အဲ့ဒီမှာဘုန်းကကပ္ပိယလာရောဒါတော့ဖမ်းပြီးတော့မှမိယိုကိနေတစုဝါဒီမိဘူရိဓာတိပညာတော့ဟာခင်ဗျားတို့အဲ့ဒါဘာလို့ဟုတ်မင်းတို့ကိုစိုးတိုက်ခတ်မရလို့လေတဲ့မင်းကိုတတ်ပြီးတော့မင်းသွေးနဲ့လမိုင်းကပြင်မယ်လို့အဲ့ဒီကြတော့ဟာဗျာချုပ်ကရှင်းတာတတောင်းသားအထီးကျန်ကပ်ပါပြီဗျာကိုတော်ထဲမှာမင်းကြီးမင်းလားသုံးချိတ်တို့ရှိတယ် သူတို့ကအမျိုးမြတ်တော့ကနတ်ကကိုယ်သဘောကျမှာပေါ့တဲ့ကပ္ပိယကမသလိုက်တာလေဟုတ်ပါလားအေးကပ္ပိယကမသလိုက်တာမဟုတ်ရင်လည်းမကဘူးအသက်ပါချွေတော့ခိုင်းတာနဲ့ဆိုပြီးတော့မှခိုင်းမင်းလိုက်ကြဆိုပြီးတော့ဟိုကြတော့မှကိုရောပါ30နဲ့တပါးရှိတော့ခိုင်းရှင်မရတို့တက်ကတပည့်တော်တို့ရင့်နပူတော်ဖို့တပါးလို့ချင်တယ်အဲ့တော့အကြီးဆုံးပုဂ္ဂိုလ်က၅ပဲအကိုကြီးတော့အဖရန်၅ပဲလိုက်နေ ဒီတော့ဒုတိယအကြီးဆုံးကအဲ့ဒီအကိုကြီးရဲ့အောက်ကပုဂ္ဂိုလ်ကတန်အောင်ရှိတယ်သူလည်းပြရသည်သူလည်းပြရသည်သူလည်းပြရသည်သူလည်းပြရသည်တဲ့အပါသုံးတယ်ဒီတော့မှခုနှစ်နှစ်သားကိုရင်ကလေးရှင်သာရိပုတ္တရာရဲ့တပည့်သူကပြောတယ်ရှင်မယားတို့ဘူးမမလိုက်လို့ဒူးရလိုက်သွားမယ်တဲ့ရှင်မယားတို့အတွက်တပည့်တို့အသက်သူမယ်ပါတယ်တရားအတွက် လက်လူမဲ့တဲ့ပြိတ္တရဲ့ဘယ်ရွယ်လေးတော့အဲသူကယဟန္တာအဲ့တော့ယဟန္တာဆိုတော့ညာကြီးတော့ဒီတရားကိုတန်ဖိုးထားလိုက်တာအသက်နဲ့တောင်မှသူကလက်ပြီးတော့ထူတာတော်ပြီဘုန်းကြီးပြောလို့တာဒါပဲတရားကိုဘလောက်တန်ဖိုးထားသလဲဆိုတာကိုကြည့်ပါခုနကပိန့်လေးတွေကသူ့အမြင်နဲ့ပိန့်ကိုကိုးပိတ်တာပဲတဲ့ဒီပဲမြတ်အထေရကကိုရပဲရဏကုံမြင်ကြတော့ကိုးသောင်းကြီးကျွေးတာဒီတလုံးနဲ့မပြောင်းဘူး ဘုန်းကြီးတို့တရားဓမ္မတွေလည်းငါပိန့်ဦးတဲ့အစာမျိုးလားအထင်တဲ့အစာမျိုးလားဖြောက်ကုန်တဲ့အစာမျိုးလားလို့တရားကိုအပြောဖြတ်ပါဟုတ်ပါလားဗျာအဘိုးကြီးမောဟအဲဒီမောဟဆိုတာကရှိပွားရေးနဲ့တရားရေးစာလိုက်ရင်ရှိပွားရေးပဲဦးစားပေးတာဇနီးမယားရေးနဲ့တရားရေးစာလိုက်ရင်ဇနီးမယားရေးပဲဦးစားပေးတာဟုတ်ပါလားအေးအဲ့ဒါမောဟကိုမှီပြီးတော့တရားမနာနိုင်ပုံကို ပြောပါတယ်ဗျာအဲနောက်တစ်ခုပါပါလေတဏမိညာတရားမနာနိုင်တဏမိညာတို့လူသာတရားမနာနိုင်ရောတဏတဲ့တတ္တိပရိတတ္တိတိတဏဆာလောင်မုတ်သိမ့်မယ်တရားသွားနေဘုန်းကြီးရှိသူကလည်းတော့ပါလေလောက်ပါလေဆရာသေးတယ် သွားရင်လည်းမသွားရစားရင်လည်းမစားရလှုပ်ချင်တာမလှုပ်ရဆိုပြီးတော့ဟုတ်မလားကိုယ့်ရဲ့သွားတာနေထိုင်လောက်ကိုင်မှုပဲလေးကိုမစွန့်လွတ်နိုင်မဲ့တဲ့အဲ့ဒီဆွဲလမ်းမှုတဏှာကြောင့်လည်းပါမနာနိုင်တာတော့တရားမနာနိုင်တာဘယ်နှမျိုးတော့အဲလေးမျိုးရာလူဘယ်နှယောက်900အဲ့မှာတရားမနာနိုင်တာဘယ်နှမျိုးတော့ လေးမျိုးအဲ့ဒါကြောင့်ဘုန်းကြီးတို့ကဒါကိုအမိပြုပြီးတော့လူ၅ယောက်နဲ့ကြီးလေးကြီးတရားလို့နာမည်ပေးလိုက်တာဒါအချင်းချင်းပဲရှိသေးတယ်ပြိတ္တာအဲ့တော့ခုနကလူ၅ယောက်ဟာဘာဖြစ်လို့တရားမနာနိုင်တာလဲလို့ဆိုရင်နဲ့အာနန္ဒာထိုင်ပြီးတော့အိပ်ပြောတဲ့လူကဘဝ900သူငကားမျိုးမှာ ဖြစ်ခဲ့လို့အခုလည်းပဲအိပ်လက်စမသိနိုင်မဲနဲ့တရားနာရင်သူအိပ်နေတာတဲ့အိပ်တဲ့လူကဘယ်ဘဝလဲ အဲငကားဘဝကလာတဲ့လူကတရားနာရင်အိတ်တတ်တယ်တရားထိုင်ရင်လည်းအိတ်တတ်တယ်ဗျာဟုတ်ကလားအေးနောက်နာမနှစ်လူကမလုပ်နေတယ်မြေကြီးကိုလက်သေးနဲ့ကုတ်နေတယ်ဆိုပင်စာသာတိတတိခံဒုပ္ပါဒယောနိယသူကတော့ဘဝ900ဆက်တိုက်ဆက်တိုက်ဘဝမချပဲတီးကောင်ဘဝမှာ ဖြစ်ခဲ့တယ်တဲ့အဲဒီကဇာတိသုံးဖို့မြင်ဝါသနာဝတိမပြောက်လို့တရားနာတဲ့အခါလေသူဘာလို့တော့မြေကြီးကိုလက်သေးနဲ့ကုတ်ချစ်နေတာတဲ့ဓမ္မသုံးလူကဘာကိုလုပ်နေလဲသစ်ပင်ကိုလုပ်နေတဲ့ပုဂ္ဂိုလ်အတော့ဟောပရိသတ်ရဲ့မန်ကြီးဘဝကလာတာဘာဘဝကမမြောက်ဘဝကလာတာတဲ့ဒါကြောင့်သူကဘာလို့ ခြေလက်ဆော့လက်ဆော့ခြေလက်အငိမ့်မနေနိုင်မဲနဲ့ထုတ်ပြီးတော့ဖြစ်တာ။နာမလေးခုကဘယ်ကိုမော့ကြည့်နေလဲ။အေးသူကြတော့လက်ခတ္တပါရဂုံတို့အပင်စသာတိတတာနီစက်တက်ချက်တက်ဘဝ900တဲ့နက္ခအတ္တကိုကျွမ်းကျင်တဲ့ပုဂ္ဂိုလ်ဖြစ်လာလို့တရားနာရင်ဘယ်မော့ကြည့်တယ်။အမိုးပေါ်မော့ကြည့်နေတာဘုန်းကြီးတို့စောင့်ဘဝကလာတာ ပေရစရာဆိုတော့သူ့ရဲ့ကဏ္ဍနဲ့မြောက်စားလို့ဒါမှမရအောင်တတိတိစွာဆုစိုက်တဲ့အလိဝါဒနာပါတယ်လို့အခုလည်းဘုရားဟောတဲ့တရားကိုဆုစိုက်ကြီးကြီးစွာထားပြီးတော့နာတာပါတဲ့ဟုတ်ပါလားအေးအဲ့ဒီလိုမြတ်စွာဘုရားကိုရမကြီးကရှင်အနန္ဒအားတရားမနာနိုင်မှုတွေဒီတရားပွဲမှာစိတ်မပတပါဆိုပြီးတော့ဖြစ်နေပုံတွေကိုအဲ့ဒီလိုမြတ်စွာဘုရားကအမိန့်ရှိတော်မူပါတဲ့ အမိန်ရှိတော်မူပြီးတော့မှမြတ်စွာဘုရားကထဆင်ပြီးတော့တရားကိုဟောလိုက်တာနတ္တရာဂသမောအကိရာဂသမောညှိတွယ်တမမှုဆိုတဲ့ရာဂနဲ့တူသောအကိမိသည်လောကီလောက၌နတ္တိမရှိပါပေ။အဲဒီမှာအပွင့်ကတော့ပြောတာကတော့အကျေတဝင်မဲ့ပြိတ္တအများကြီးဖွင့်ထားတယ်။တဂရာက နာဒီရာဂသမောအဂိယာခနှင့်တူသောမိမရှိသောရာဂမိအကြီးဆုံးလို့ဆိုလိုသည်။ဘာမိအကြီးဆုံးလဲ။အေးရာဂမိဟာအကြီးဆုံးပဲဖြစ်တယ်တဲ့။ဘာလို့လို့ရာဂမိကိုကြီးတယ်လို့ပြောရတာလဲဆိုရင်တဲ့တို့ဘုဒ္ဓရှိတဲ့ပုဂ္ဂိုလ်များကဘာဖြတ်မိကြီးဆိုတာကြားဖို့နေပနစင်ထွက်မှာတော့ တပြိုင်နဲ့ထွက်တာတော့မဟုတ်ဘူးနော်ပထမမေထွက်သွားပြီးတော့ဝင်ချင်းဝင်သွားတယ်လမ်းမထွက်ဘက်တကဒုတိယနေ့ဆက်ထွက်ပြန်တယ်သူဝင်သွားတော့တတိယနေ့အဲဒီလိုအဆက်ဆက်နေကြီးခုနှစ်ချင်းထွက်လို့အပူစိန်ညာတိတ်ပြီးပြီးတော့ကဘာကဘာဖြစ်မိကြီးထလောက်ဟုတ်ပါလားအဲအဲ့ဒီမှာအဂိနာပတ္တရာဟိတာဘုံ32ဘုံမှာအဘဒရာဘုံတိုင်းအောင်မိကြီးတဟုံလောင်လာတဲ့ဟောဘုန်းကြီးတို့ ငရဲအပယ်လေးဘုံရဲ့လူဘုံရဲ့နတ်ပြည်6ခါရဲ့အဲဒီကြတော့မှပရမတန်ဒုတိယတတတိယတန်ကရုဏတန်စသည်ဗြဟ္မာဘုံအဆင့်ဖြင့်ဓမ္မပါတိတိတဗြဟ္မာဘုရောဟိတမဗြဟ္မာသေတိပရမသနာဘူမိပရိဒဝအမနာဝအာဖတရာသေတိဒုတိယသနာဘူမိကာမက7ဘုံဗြဟ္မာက6ဘုံပေါက်တဆက်9ဘုံတိုင်အောင်မိကြီးတဟုံးဟုံးလောင်တာဆိုတော့အောက်ပိုင်းကလူတွေကြံအောင်မလား ဒါကဘာဖြစ်မိကြီးကြီးကျယ်ပုံပြောတယ်ဒါပေမဲ့တဲ့အဲ့ဒီကဘာဖြစ်မိကြီးကဘာကူမှမချမ်းမချွေအောင်အကုန်လုံးလောင်နေသူပေမဲ့သူကကပိကဘာကြာမှတချီတစ်ခါပဲလောင်တာအဘုဒ္ဓဘာသာကကဘာကာကုသံဖယကောနာကုဖယကာတပဖယဘောဓမဖယလေးတိပြည့်ပြီကဘာမပြတ်သေးဘူးနောက်မေတ္တရဖယဖွင့်ပြီးမှကဘာပြတ်မယ်အဲ့ဒီကျမှခုနကမိကြီးတော့ပါ ဘာမှမကြအောင်ပရိဒါတော်ဒီတောင်ဒီအကုန်လုံးလောင်ကျွမ်းပါတယ်ဆိုတဲ့ကဘာပင်မိကြီးဟာကြီးကျယ်ပေမဲ့လို့ဓကြီးတစ်ခါမှအကြာကြီးနေမှတစ်ခါသာလောင်တာတဲ့ဟောဒီအာသာမိကြတော့ပရိဒါရေဆိုကြည်သာအရှင်မျက်စိဆုံးမိသောခါမြင်မှုတရားရှင်းရှားဖြစ်လာမြင်နာတတ်မဲ့ နှစ်သက်သူမှာရာခာမိလောင်ကြီးလောင်တော့တာသာကြည့်တာဒီကမျက်စိရဲ့ဟိုကမြင်ကြချင်းအဲ့ဒါတိုက်ဆောင်တဲ့ကမ္မရာယနာလည်းမြင်တာပဲတို့သူငါလည်းမြင်တာပဲဒါပေမဲ့ဘုရားယနာကြတော့တရားအထင်ရှိလို့ဒုမြင်မှုနဲ့ပတ်သက်ပြီးမလောင်ဘူး တို့သူငါသုံးမုတ်တရားမမြင်မခင်ရတဲ့ပုရုဇဉ်တတ္တဝါတွေကြတော့ဟာလှလိုက်တာကြော်လိုက်တာရည်ကြည်လိုက်တာသိမွေးလိုက်တာနုညံ့လိုက်တာပျော်ပြောင်းလိုက်တာအေးသူပြည့်တဲ့ကာယနုမိတဲ့အနုနိမိတဲ့ကာယမြင်နာနေတာလည်းပင်ကိုဟာနေတာကပဲလို့ပြုံးရငါပဲလို့ဆိုပြီးတော့ဟောတတ်မှတ်မှုနဲ့လည်းရာကမိလောင်တာဗာမိလောင်တာရာကမိလောင်တာရှင်းဆုံးကဒီ န်းကြီးတို့မိလောင်ပြီးပွင့်သောပတရားထဲမှာပါပြီးသားပါတထေးသမီးလေးတယောက်ကဆွန်လောက်တဲ့အခါမှာသံဃာဓာတ်နဲ့ပန်းနဲ့ကိုတော်ခတ်ချောချောလေးမြင်ပြီးလို့မြင့်ချင်တယ်အကုန်ချက်လိုက်တာလေ။ဘာဖြစ်တယ်။အေးချစ်ခင်စုံမလိုက်တာတဲ့ရာဂမီလောင်ပြီးတော့သိတယ်။အဲဒါမြင်မှုနဲ့ပတ်သက်လို့ရာဂမီလောင်ဖို့ဆိုအတန်နဲ့နာဆုံညာတော့ခါပြာမှုတရား င်ရှားဖြစ်လာကြားတာတတ်မဲ့မြစ်သက်သူမှာရာကမိလောင်ကြီးလောင်တော့တာအေးအဲ့ဒီမှာကြည့်အတနဲ့နာဘုရားယန္တာလည်းကြတာပဲတို့သူငါလည်းကြတာပဲဒါပေမဲ့ဘုရားယန္တာတို့ကြတဲ့တရားဓမ္မချင်းချင်းပိုင်းပိုင်းနိုင်နိုင်ရှိလို့ရာကမိမလောင်ဘူး တရားမမြင်မခင်ရတဲ့ပုထုဇဉ်ငမိုက်သားတွေကြတော့အဲ့ဒီကြားတာကိုအမိပြုပြီးတော့မှရာဂမိလောင်တယ်။ဘာဖြစ်တယ်။ဟေးရာဂမိလောင်တယ်။လူမပြောနဲ့တိရစ္ဆာန်လေတတ္တဝါဆိုတော့ဟောဒီရာဂမိကလောင်တာပဲ။အခါတပါတဲ့ကောင်းကြီးရဲ့အနိအိုင်ကြီးတိုင်ရှိတယ်။အဲ့ဒီအိုင်ကြီးရဲ့မှာပဇွန်လုံးကြီးတကောင်လည်းရှိတယ်။ ဘလောက်တောင်ဒီပစုံကြီးတယ်လေအဲ့ဒီခိုင်ထဲကိုရေစင်းထိုးတဲ့ရှင်ကိုသူကဆွတ်ဆွတ်ပြီးစားတာဒီနေ့ကျတော့ခေါင်းဆောင်ဖြစ်တဲ့ဘုရားအလောင်းရှင်ကိုအောက်ကညံ့နေညတ်တာညတ်တာတော့မှဘုရားအလောင်းရှင်ကဘုရားဘေးတော်ကဘေးတွေ့တဲ့အတန်ပြက်အော်မီအထိမ့်မှပြုတ်လိုက်တဲ့အခါအကုန်လုံးရှင်နေတက်ပြေးကြအဲ့ဒီတက်ပြေးတော့မှခုနကဘုရားအလောင်းရဲ့ရှင်ရာတော်ဖြစ်တဲ့ရှင်ကအလို့ ငါရဲ့ခင်မွန်းတဲ့စင်လည်းမပါပါလားဧကနာဒီဘေးဒီကခင်မွန်းတဲ့ဖြစ်ဟာတွေ့ရလို့ဆိုပြီးတော့နောက်ပြန်လာနောက်ပြန်လာတော့မှဘုရားလောင်းရှင်ကပြောတယ်ရှင်မငါကိုပဇွန်ကြီးကဓမ္မကြီးနဲ့ညှပ်ပြီးတော့ရေနဲ့ရတဖြည်းဖြည်းဆွဲနေတဲ့လောက်ပါဦးကဲပါဦးဒီတော့မှလွယ်လွယ်ပြောကြတယ်ရှင်မကမကံပေးလိုက်တာအိုးအကုမလာပြုတ်သောပဇွန်လုံးကြီးဘာညာနဲ့ဆိုတော့ အေးအဲ့ဒီမသာကိုပဇွန်လုံးကြီးကကြားတဲ့အခါအဲ့ဒီပေါ်ตายရလူသူညှတ်ထားတဲ့ဘက်မှာရော့သွားတော့ဘုရားလောင်းကနောက်ချီတော့တစ်ဖက်နဲ့ပဇွန်လုံးကြီးကိုဘုရားကနေနင်းလိုက်တာအဲ့ဒီမှာပွဲရှာပြီးတော့သေချတယ်ရာဂမိလောင်းသေးတာဗာမီပြီးတော့ရှိသေးတယ်အပြူကြီးတယောက်လေဂိုင်းပြောရင်ညာနေလိမ့်မယ်အဲ့ဒီစာအုပ်ထဲကကြည့်ပြီးတော့လို့အေးသွားပြီးတော့ လူပြိုတယောက်ကမေတ္တာစကားဆိုတဲ့အခါပြိုကြီးရဲ့ theory ဘယ်နှမျိုးတော့ဟောခဏခဏမေ့ပြတာပြိုကြီး theory 6မျိုးလေတစ်ရတာမလို့လိုတာမရအရေးလုံးလိုပဲပြိုကြီးဖြစ်တယ်နှစ်အမူလုံးလုံးအဆက်ကြီးလိုလည်းအပြိုကြီးဖြစ်တယ်သုံးခြေဦးလုံးနဲ့လွဲပြီးအသေးနာပြီးတော့လည်းအပြိုကြီးဖြစ်တယ်လေးဓမ္မပြေကလာလို့ကိလေသာယွန်းရှာသဖြင့်လည်းအပြိုကြီးဖြစ်တယ်ငါ အေးရှင်အိမ်အောင်သားမွေးစီးပွားရေးလုပ်ရမှာအပြူချင်းအဲအပြင်းထူလို့လည်းအပြူကြီးဖြစ်တာမယုံရဲ့အပြူကြီးအိမ်သွားကြည့်ဝပိသာလုံကြီးကခွန်လိုက်တခါတည်းကဟိုကြောက်ပြင်းနာမှာခုံမနှက်နဲ့အာတတ်တတ်ရရဘာမှမရှိနာမချမိဘများဆုံးမသွားတဲ့အခါအမတီးတော့အမိရာဆိုတာလို့ မောင်ကြီးမတို့အပေါ်မှာဩဇာမညောင်းမှဆိုလို့အောင့်ပြီးတော့နေရလို့တဲ့အပြိုကြီးဖြစ်တယ်တဲ့အဲဒါအပြိုကြီးတွေလေနာယောဂခဏခဏကျွဲတာအဲ့ဒါပဲသီအိုဒီဘယ်နှမျိုးတော့အေး6မျိုးမြအခုအပြိုကြီးကလည်းအမှုလုံးဝါသနာလေးအရာဘုရားဆောင်းသမားလေးကသူ့ကိုမေတ္တာမြတ်ပါလို့ဆိုလဲတဲ့အခါမှာအမလီနေလို့လို့ဖက်ခွက်ချငါတို့လည်းသူရလားတန်သလားပါညာနဲ့ဆိုပြီးပြောလို့လိုက် ပြောလွတ်လိုက်တော့မှသောင်းသမားလေးကအဲ့ဒီအပြိုကြီးရဲ့အိမ်လုံးမတိုက်နဲ့မျက်နှာချင်းတိုင်တိုက်ကလူကိုခင်မင်းအောင်ပေါင်းပြီးတော့ပေါ်တီကိုအောက်ကလေဂိတသရိနာတန်လေတရံတန်လေတရိနာဂိတသရံတချင်းသားနဲ့ဆောင်းသားဆောင်းသားနဲ့တချင်းသားအဲ့ဒါဒီခေတ်ကပြောရင်တော့ဆိုတီးကလေးပေါ့ပါပါလေ အေးတကူတော်ကြီးပြီးတော့သုတိတာဘိန်တုံမိန်တုံပကတယံဘုံပိစုံနေနာပမောတန္တာဒွေလူပကဒုက္ခမိန်တုမာလာပုပ္ပဝိဇာယိတုတထာဂတံအဟံဒေဝေဝိရဏဟုဟေမတဟုဈေဇိဟနဟုဘူဘူသံသံသာလံဗကြဝန္တာဝန္တိဒုက္ခ မယ်အဲ့ဒါစောင့်တော်မှာဘုရားရှိခိုးဒိဗ္ဗေကတော့စောင်းတော်သိငါစိတ်ကထိန်ဝါလင်ပါလို့ဆိုတာမျိုးနေမှာပေါ့အေးအဲ့ဒါလိုဆိုတီးကလေးနဲ့ဆိုပြီးတော့တီးပြလိုက်တော့ဟိုဘက်အင်္ဂါတစ်သေးမှအပြိုကြီးအဲ့ဒီအတန်ပေါ့ตาရလိုက်တဲ့အခါကျတော့ဟဲ့အတန်လေးနဲ့ตาရလိုက်တာ ရုပ်ကလေးကလည်းချောမှပဲလှမှပဲဆိုပြီးအသံကိုအစောပြပြီးတော့ရုပ်ပေါ်မှာပုံဖန်းလို့ပြိတ္တကြီးကြည်ကျင်စောနဲ့ပဂတိထွက်ပေါက်ကမဟုတ်ပဲနဲ့ဟောပရိမောက်ကနေခုံချပြီးတော့သေရောဗျာအဲ့ဒါအသံကိုမိပြီးတော့ယာကမီလောင်တာဘာဖြစ်တယ်။ဒါရင်ဆိုနာခေါင်းအနာဆုံးပြန့်လျာနာမှုတရား ထင်ရှားဖြစ်လာနန္ဒာတမေနိသက်သူမာအေးနန္ဒဟာပြောတာနော်တော့ကြနန္ဒာလိုင်းနဲ့မြန်သွားပြီစားတယ်ဟုတ်နန္ဒာတမေနိသက်သူမာယာဂာမိလောင်ကြီးလောင်တော့တာအေးယုတ်တန်ပါပေါက်တတ်ထားတဲ့သတ္တဝါမှန်ရင် နာခေါင်းနဲ့နာဆုံတွေးကဘယ်ဟာယဟနာလဲနာမှုတရားဖြစ်မှာပဲမဖြစ်လားတို့သူဟာဆိုတဲ့ပုဂ္ဂိုလ်နဲ့နာမှုဖြစ်တယ်ဘုရားယဟနာတို့ကြတော့တရားသက္ကံရှိလို့နာနာအပေါ်မှာဘာမှတတ်မဲ့တွေ့တာမှုမရှိတော့မိမလောင်ဘူးတရားမမြင်မှခင်ရတဲ့ပုလို့ချင်းမိုက်သားတွေကြတော့အဲ့ဒီနာနာကိုအမိပြုပြီးတော့မှဟောမိလောင်ရတယ် ဒါကတော့တစ်ချိန်တော့ကာလနဲ့ကြီးကန်းတကောင်ကောင်းငင်မှာပြန်သွားဘယင်းရဲ့စဖိုးဆောင်ကိုဖြတ်တဲ့အခါကျတော့မြင့်မြင့်စီယာမသလားနဲ့ချက်ပြုတ်ထားတာဒီသူ့နှာခေါင်းထဲဝင်ပြီးဟာမွေးလိုက်တာပါလားဒီအရင်နဲ့ပြုတ်လုပ်ထားတဲ့အရာကစားရရင်ကောင်းပါပဲဆိုပြီးတော့အနံ့ပေါ်တတ်မဲ့သူဒီဝဲကဝဲကနဲ့လောကအကြောင်းကြီးပြောရင်တော့လည်းပဲဘုန်းကြီးတို့ပြိဿကပိုးသိပြီးတာပါအညီရှိတော့ အဲအမိုက်ရှိတော့အခွချီရိုးတယ်အခုလည်းဒီအတိုင်းပေါ့ဟိုကနှာခေါင်းကအနတ်အညီရှိနေတော့ကြီးကန်းကဝဲကဝဲကနဲ့ဆိုတော့ဟောရှားပွေလေးလေးတွေးရှိလေးလေးလိုလင်ကြံစနီလာရဆိုတဲ့အတိုင်းအဲ့ဒီစပုဆောင်မှာခိုးအိမ်ကလေးတစ်ခုခိုးကိုသွားမယ်အဲ့ဒီကြတော့ဘယ်လိုလဲငါဒီခိုးနဲ့မိတ်ဆက်ပြီးတော့မှ ဘရင်အတွက်စားတော်ချက်ချက်ထားတာတွေကိုငါစားရရင်ကောင်းမယ်ဆိုပြီးတော့အဲ့ဒါကိုကိုကိုရဲ့ဘာညာနဲ့ဆိုပြီးတွားပြီးတော့မိတ်ပွဲတော်တာပဲမိတ်ပွဲပြီးတော့အတူတူနေပရမအယုံသွင်းပြီးတော့တရနေ့ရတော့ကိုအစားရှာတယ်သူကလည်းလိုက်ရှာတော့ရလိုက်ကြတော့ကြီးကန်းကကိုကိုကိုရဲ့တဲ့ဒီနေ့ကျုပ်နေမကောင်းတော့အစားချမလိုက်တော့ဘူးတဲ့ကိုကသိဟဲ့ကောင်မိညာများလာပြီရှင်လေ ခိုးဆိုတာတမောက်ကြီးသားဆိုတာကြောက်ခဲစားကြောက်ကြီးတာမင်းနေမကောင်းမှုဆိုတာဖြစ်နိုင်မလားတဲ့မင်းဒီပန်းပွင့်ပြီးပြင်နေတော့တဲ့ဟဲ့ကောင်ကြာကြာမဆန်းနဲ့တဲ့အဲ့လိုဆိုပြီးတော့ပြောတော့မဟုတ်ပါဘူးကိုကိုကိုရဲ့နေမကောင်းလို့တရားပွဲမလိုက်တာပါတဲ့ဟုတ်လားအဲ့ဒါနဲ့ကိုင်းမင်းနေပဲတော့ဆိုပြီးထားခဲ့ရောဗျအဲကိုလည်းစာကြထွက်သွားရောဟိုဟာတဲ့စားတော့ချက်ကဘယင်းအတွက်ဆိုပြီးတော့ဟင်းဝေစီရမသနာနဲ့ကောင်းမွန်တာချက်ပြီးတော့ နုနအောင်နဘရင်ကိုစားတော့ကွပြင်ဖို့ရေသွားပြီးတော့ချိုးနေတဲ့အခါမှာဟောကြည်သားကအဲ့ဒီရဲ့မိဖို့ကြောင့်လည်းဝင်ပြီးတော့မှသူကအသာလေးကောက်ယူခိုင်းရင်လည်းပြီးရောအခုတော့တဲ့ညင်ဆိုတဲ့သဘောမစွန့်နိုင်တော့အာအာအာကော်ပြီးကွာကော်ပြီးကွာလို့ခေါ်လိုက် အဲတော့မှဟိုကစားတော့ချက်ကလေဟာငါအခန်းထဲတော့ဒီကန်းကကြီးကန်းဝင်ပြီးခြင်းနဲ့ဆိုပြီးလာကြည့်တော့ဟော မမင်းကြီးကမိရောဗျာအဲဒီမှာမွေးလေးတို့ဂျင်းနဲ့ဆားနဲ့လှုပ်လိုက်တာနောက်ဆုံးသေရောပြိတ္တအနတ်ကိုအမိပြစ်ပြီးတော့ရာခမီးလောင်ပြီးတော့သေတာသဘောပေါက်ပါလားသို့လျာအစာနပါဆုံးရာစာမှုတရားရှင်ရှားဖြစ်တာ သာဓာတမေနိတ္တလူမာရာဂမိလောင်ကြီးလောင်တော်ရာအေးအဲ့ဒါလေထိုးကြီးတကောင်းပါပဲပြိတ္တာတရားပမြင်မှာခင်ရတဲ့ဘုလိုရှင်ကမိုက်တာတရားမြွမြွမြဲမြဲဆိုးဆိုးဆက်ဆက်ကလေးမှစားခြင်းနဲ့ဆိုပြီးတော့စားတာမိပြီးတော့ဟောရာဂမိလောင်ပြီးတော့အေးအသွားမတော်တော့ အစာမတော်တော့ဟောတလုံးတဲ့မတော်မတဲ့တဲ့အစာကိုတတ်မတွေ့တာမှုနေအပ်စားတော့ကြလို့ရာဂမိလောက်ပေးကြတာတွေအခုခေတ်ဓမ္မဖုံးနဲ့ပေးကြတာတွေဟုတ်ပလားအဲ့ဒါအစာမတော်တာပဲပြီးတော့မူရစီဝါနဲ့ပေးကြတာတွေအဲ့ဒါပါလို့ဘုအတော့မတော်တာမြတ်စွာဘုရားခွေလိုက်ပြီးဓမ္မပြင် နမွဲအလွဲကြီးပါလား မူရဲ့ဇီဝနဲ့သေးတာဘာလို့အေးအလောက်မတော်လို့သေးတာဗျသဘောပေါက်ပါလားအဲအဲ့ဒါကြောင့်ဘုန်းကြီးတို့ပြိဋ္ဌာရေတဲ့ဟိုနတ်တိရာဂသဘောအဲ့ဒီရာခနဲ့တူသောမိမိကြီးမရှိဘူးတဲ့ကမ္ဘာပြမိကြီးတိတ်ကိုချီးချင်အမိုက်ကစားပြတ်သားမိလောင်ဆိုတာနတ်ဘုံပြမဘုံတိုင်းအောင်လောင်သားပေမဲ့လို့နှစ်ပေါင်းကလေးကရာကပိကဘာချာမှတခါလောင်တယ် ခောရိယာကမိကြတော့မျက်ခြေကလည်းလောင်တယ်နားကလည်းနှာခေါင်းကလည်းတရားကလည်းခန္ဓာကိုယ်ကလည်းစိတ်ကလည်းအေးအဲ့ဒါပဲဗျာဒါကြောင့်ယာဂမိအလောင်းမခံရတဲ့တတ္တဝါကြီးလို့ဘယ်သူမှမရှိပါဘူးတဲ့ဟုတ်ပါလားအေးဒီမှာတက္ကရာဖွင့်လာပြီကအဆုံးထိပြောရရင်အများကြီးပဲတက္ကရီမီးကရှောင်းနိုင်တယ်ရှားနိုင်တယ်ရဲနေတဲ့အမြင်ရှိတယ် တချို့ကြတော့တထောင်တစ်ခွာဆိုတဲ့မီးတောက်မြင်ရတချို့ကြတော့တလူလူထနေတဲ့မီးခိုးကိုမြင်ရရှားကမီးဆိုတာကမီးတောက်လေမီးကိုလေပြာလေအဲမသိမသာတခါတည်းအုံဘုံလောင်ကျွမ်းနဲ့တွေ့တာကြောင့်သူ့ကိုပြင်းရခက်ပါတယ်တဲ့ဗျာထက်ကရာကဟုတ်ပလားဒါကြီးအဲ့ဒီသဘောဆိုရအောင်ကဘာဖြစ်မီကြောက်စရာ နေခုနှရှင်းထွက်၍သာအကျွေးမှာချမ်းမထအာလုံးလောက်မြိုက်လျာဒါပေမဲ့ဗျာသူမိဟာအလွန်ကြာမှခါတလေသာဗျာခဆိုတဲ့ဟောဒီမီ လောင်ပဲလောင်လို့မပြီအကိုမထွက်ဖဲလောင်နေတာရာခမီပဲဗျာအတွင်းမှာပူလိုက်ဆူဆွဲရာခမီပါပဲဘလောက်ကြောက်ကြရလဲဘယ်နေ့ကအတောင်အယောင်မိဖို့ပြန် ဒါကိုကြည့်ပြီးတော့ရှောင်ရှားလို့လွယ်တယ်ငြိမ်းမို့ရလဲလွယ်တယ်ဟောဒီယာလာမိကမိတော်လည်းမမြင်ရမိကိုလည်းမမြင်ရပြာလည်းမမြင်ရတဲ့အခါကျတော့သူ့ကိုလောင်းလို့လောင်းမှမသိတဲ့ဖြင့်ငြိမ်းမို့ရမခက်ဘူးလားဒါကြောင့်ဆိုလိုက်ကဘာပြန်ပြီးကြောက်เสียရာမေခွန်ရှင်းထွက်၍လာအကျွင့်မှချမ်းမထား အာလုံးလောက်မြတ်ညာဒါပေမဲ့ပြာထုံမီဟာအလွန်ကြာမှခါတလီလာဘုရားကဆိုတဲ့ဟောဒီမီလောင်မဲလောင်လို့မပြီအခိုးမထွက်ဖဲလောင်နေတာ ရာခမီပဲဗျာအတွင်းမှာပူပူလိုက်ဆူဆွဲရာခမီပါပဲအေးအဲ့ဒါအကြောက်ဆုံးကြောက်စရာအကောင်းဆုံးမိဟာပါလေေးရကမီတဲ့အတောက်တို့မီညွန်းတို့အဘိုးတို့ပြားတို့ဒါမြင်ရရင်ရှောင်းလို့ရှားလို့လွဲတယ်အခုရကမီကအဲ့လိုရှောင်းလို့ရှားလို့ သူ့အမိတော့လေမိကိုယ်လေယာရီမမြင်ရတော့ရှောင်မို့ရတိတ်ခတ်တယ်တရားမျက်လုံးနဲ့ကြည့်ရတရားဉာဏ်မျက်လုံးနဲ့ကြည့်မှာဘာနဲ့ကြည့်ရဧတရားဉာဏ်မျက်လုံးနဲ့ကြည့်တဲ့အခါကျတော့ဘာလဲပြိတ္တရေသမာဓိဋ္ဌာနိနာလောဘခန္ဓာမရာလင်တောနိဗ္ဗာန်သစ္စိကရောတိ သမဒိဋ္ဌာနေလသမဝါယာမသမတတိသမသမဓိဆိုတဲ့သမာဓိမဲ့ခင်ရိုက်ရည်ခြင်းဖြင့်လောဘခန္ဓာတမ်းမဲ့တွေ့တာမှုလောဘရာခဆိုတဲ့မိဘုံကြီးကိုပဒါလင်တော်မုံမုံညံ့ရဲ့ခြေဖြက်ထုတ်ပင်လျက်နိဗ္ဗာန်မိသတ္တတံငြိယာမှန်ပြီးနိဗ္ဗာန်ချွေမျိုးတော်ကြီးတို့ ပါဘူးနာတိကောင်းစွာမသွေမရောက်ရအောင်ပို့ဆောင်သဖြင့်ရောက်ရှိနိုင်ပါပေတည်းအေးပြည့်မြင့်မီးနဲ့ငဲလို့မရဘူးတဲ့လောကမိဒီကတော့ဘုန်းကြီးတို့ဓမ္မများတီးပြီးတွေလည်းနဲ့မှုမှာပါဟိုကမရာချတိုင်းတစ်ပါးတွေမှာ တောကြီးတွေပြီးလောင်တော့တကားတဲ့အပေါ်ကအဲလေမြန်လေးနဲ့ ဟဲလီကောပတာတွေနဲ့အောက်ကလည်းပဲတခါတည်းမိသက်ကားတွေနဲ့ရေပိုက်တွေအမျိုးမျိုးနဲ့တပြီးတော့ကျင်းကြတယ်ဟုတ်ပလားအေးသူကအတောင့်ဒီအဟုန်ကြီးနေနေရတယ်ဒါကမိကအဲ့လိုမိတော့မိရောမိကိုပြမမြင်ရတော့နှင်းရပဲဟောတရားရည်ခြင်းနဲ့နှင်းရတယ်သမာဓိမဲ့ခင်မျက်ရည်ခြင်းနဲ့ဘာနဲ့နှင်းရသမဝါယမဖြစ်တဲ့ပေါ်တဲ့ယုတ်ကံကိုမှတ်နိုင်အောင်ကြောင်းရဆိုင်ရတယ် တမ္မာတတိဖြစ်တိုင်းပေါ်တိုင်းသောယုံနာကိုတိကနဲ့တိကရဏယောမှတ်သိရတယ်။တမ္မာတမာတိအရှိယုံနာပေါ်မှာစိတ်ဓာတ်ကလေးတည်ငြိမ်အောင်ထုတ်ပြီးတော့ကြိုးစားချင်မှရတယ်။အဲ့ဒီတဲ့တမာတိမဲ့ကရေးခြင်းနဲ့ငြိမ့်မှရာခမိဆိုတာငြိမ့်တယ်။ဒီမဟာနဲ့တော့ဘာနဲ့မှငြိမ့်လို့မရဘူးတဲ့ပရိသတ်ကြီး။ဟုတ်ပလား။အေးအဲ့ဒါမီးလောင်ပုံပြောပြီးပြီငြိမ့်ပုံလည်းပြောပြီးပြီ။ဟုတ်ပလား။ ကိုက်ဆိုလိုက်အရှင်းမျက်စိဆုံးပြီးတော့ခါမြင်မှုတရားရှင်းရှားဖြစ်တာမြင်တယ်မှတ်ကရာခကင်းกว่าသူဇသိမ့်မိငိမ့်တော်ချမ်းသာဒီကပဲပြိတ္တာ မျက်ကြည့်ကိုအမိပြုပြီးတော့ဖြစ်တယ်ဆိုရင်နဲ့လက်ဦးမဲ့လူတော့ပဲရှိရမလို့ညတ်သွားပါလားလက်ဦးမဲ့လူကခေါင်းတက်ရှိရအောင်ပါလားဟောဗျာလက်ဦးမဲ့လူတော်ကိုဘယ်ကိုရှိရမလဲလက်ကိုပဲဘယ်နဲ့ရှိရရှိရမှာလဲဒုက္ခပဲ တတ်ရွယ်ရွှေနေတော့လေချောနေတယ်ခုနပြောတဲ့ဟမ်တရားပေါ်စိတ်မရောက်တဲ့လေးခုတည်းကတခုခုတော့ပယောကဝင်နေပြီချင်းတယ်။ငါကတရားလာနေတော့အိမ်ကကိုဘုထုတ်ကြည့်ရငိမ်မငိမ်မမလားနဲ့။အဲဒုက္ခပဲ။အဲ့တော့ခြေသားအုံမဲ့ပြီးဘယ်ကိုဆေးရမလဲ။အေးအခုလည်းပဲသူဖြစ်တဲ့နေရာပဲမြင်မှုကမျက်စိကပြင်အဲ့ဒီမျက်စိကမှဒီမျက်စိမှာပဲမြင်တယ်မြင်တယ်မြင်တယ်မှတ်တော့ဟောတခါမှတခါပြောတခါမှတခါပြောတခါမှတခါပြော ဘုန်းကြီးမြင်တယ်မြင်တယ်မြင်တယ်လို့စကားလေးသုံးခုဆွန်လိုက်အဲ့ဒီမှာတခါမြတ်တခါပြောက်တာမြဲလို့လားမမြဲလို့မမြဲတာပါဠိလို့အနေစာဖြစ်ချင်းပြချင်းမြင်တဲ့နေလို့ပါဠိလို့ဒုက္ခမဖြစ်ပါနဲ့မပြတ်ပါနဲ့မပေါ်ပါနဲ့မပြောက်ပါနဲ့လို့တောင်းတာလို့ရသလားအဲ့ဒီလိုမရတာအနတ္တပဲဒုက္ခ အနိစ္စဒုက္ခအနတ္တဆိုတာနာယမှာသပိတ်လုံးလုံးနဲ့စာလုံးရေးရှုရတာမဟုတ်ဖြစ်ဆက်ယုံနာကိုရှုမှရင်သူ့ဒီဂရီပြည့်လာရင်အနိစ္စဒေါ်လကောင်ဒုက္ခဒေါ်လကောင်နတ္တဒေါ်လကောင်မြင်လာတာဟုတ်ပါလားဒီအဲ့ဒါပဲတိုင်းဆိုအတန်နဲ့နာဆုံးများတော့ခါရာမှုတရားသင်ရှားဖြစ်လား ကြားခြင်းမကရာဂကင်းကွာပူဇာသိမ့်မိနေလွန်ချမ်းသာအေးကြားတယ်ဆိုဘယ်ကိုမှရမလဲနားကိုမှရမလဲလူတဲ့နေရာဆေးမှာဥမဲကပြောင်းမှာလက်ဥမဲလူတာခြေတော့ရှိလို့ပြောင်းမလားအဲ့ဒါပဲဒါကြောင့်ကြားတယ်ကြားတယ်ကြားတယ်ဟော ဒါလေးအမတရားပုံသဏ္ဍာန်ဆိုတော့ဒီဝင်လာတဲ့အတန်ကိုရှေ့နောက်မဆက်ဆောင်တော့ဖြတ်ဖြတ်ပြစ်တာဖြတ်ဖြတ်ပြစ်တော့ရှေ့စကလုံးနဲ့နောက်စကလုံးမကူတော့ရှေ့ကတင်လည်းမရဘူးရှေ့ကကြားတယ်မှပြနောက်ကအတန်လေးကြားတော့ကြားတယ်လို့ဆက်မှလိုက်တယ်ရှေ့ကဘာပြောတာလဲဘာသာလဲယောက်ျားသားလားမိန်းမသားလားဘာသာလားညာသားလားစဉ်းစားကြည့်မရှိတော့ကြားတိုင်းကြားတိုင်းမှတ်နေတယ်လို့ရှေ့စကားနောက်စကားမဆက်တော့နှစ်သက်တရားလားတွေ့တာတရားလားအာစိတ်ဆိုးရလားလို့လည်းစဉ်းစားဖို့လိုသေးတယ်အဲ့ဒါပဲ ဒါပဲဒါကြောင့်ရှုမှတ်မှုဆိုတဲ့သမာဓိဓာတ်နဲ့ရာဂမိငြိမ့်ပါတဲ့ဗျာဆိုနှာခေါင်းအနံ့ဆုံးပြန်လျာနာမှုတရားရှင်ရှားဖြစ်လာနန္ဒမကရာဂမင်းကွာသူဇာသိမင်းငြိမ်လွန်ချမ်းသာ ဒီနှာခေါင်းနဲ့အနံ့နဲ့တွေ့ဆုံတဲ့အခါနာသိမှုဖြစ်လာတယ်အဲ့ဒါကိုနာတဲ့အခါနာနေနာနေနာနေဟောဒီတကမတကပြောက်တကမတကဖြစ်တိုင်းလေးတတိနဲ့ကပ်မှတ်နေရင်ငါနာနာပါဏမေညာနာမေရှင်းစားဖို့အချိန်ရပြီဒီတခါနေရာများလိုက်တဲ့အလုပ်တွေကညာလို့တော့မဟုတ်အာဟုပြောတယ်ဖြစ်တိုင်းယုံနာနာရှိမှနေတဲ့ယောဂီမှာစဉ်းစားဖို့အချိန်ရှိတော့တွေးတော့ဖို့အချိန်ရှိပါအောင်မလား ဒါကြောင့်ယောဂီကတလက်ထားတပြီးတော့အမြဲမပြတ်ရှုမှတ်နေတာမင်းငြိမ့်နေတာဘာလို့လဲအဲကိုရောကမင်းငြိမ့်နေသူများမင်းမလားလို့စိတ်ပြေရတဲ့အထဲလို့မအောင်မင်းနဲ့ဘုံပြီးပြောတာမဟုတ်ဘူးဒါကမိဒေါသမီမောဟမိပြောတာမလေးနော်စီစစ်ဆန်သေးစဘာကြီးတွေကလည်းကြီးတယ်ဒီတဲ့ပလားစိတ်ဆန်တွေပေါ်ပြီလို့ကြားပြန်တယ်တဲ့ဗျအဲ့ဒီများရောက်နေသလားဟမ်ဆိုလျာအစ နှစ်ပါးဆုံးရာစာမှုတရားထင်ရှားဖြစ်လာထင်လာတယ်ငါမပြောရှင်ဟုတ်ပါလားဒီကအပြင်းမှန်ရပါမှထင်သားပဲဆိုပြီးတော့မလုံးနဲ့အဲ့ဒါရိုက်ခံရတတ်တယ်ဟိုရှိရင်ကဘယ်လိုပဲမိမကနောက်ရင်ခံပြီးတော့သူကလိုက်တတ်တယ်ဘာပြောပြောသူများပြောထင်သားပဲဒီလိုဖြစ်လိုက်တယ်ထင်သားပဲဒီလိုဖြစ်လိုက်တယ် တနေ့တော့ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကစမိမရတော့အောင်ပါဗျာမင်းငါနွားရည်လေတွင်းမတ်တာပြန်သွားလို့ရှင်လာတယ်တော့နွားရည်ဂျူဟာကားကဘိုးကထားသွားတယ်ဟာမိမစဉ်းစားကြည့်နွားအတောင်မှမပြန်ဘူးအတောင်မှမပါဘူးကဘေးပြန်နိုင်တယ်ရှင်လာပဲတော်ပြောလို့ချုပ်ကပြောတဲ့ဥစ္စာတန်ရောင်လိုက်တဲ့ခါကတပြားခိုင်နဲ့တပြုံးမျိုးရိုက်တော့ဒီလိုပြောဒီလိုရိုက်လိုက်မယ်လို့ရှင်လာပဲ အခုလည်းတို့ပြည်သားခင်သားလုပ်နေဦးမှာဟင်တို့စားတယ်မှတ်ကထင်တာပဲအဆိုပိုင်းဒီလိုဖြစ်လိမ့်မယ်လို့ကိုထင်တာပဲစားတယ်မှတ်ကရာဂကင်းကွာပူဇာသိမိငြိမ်လုံးချမ်းသာဒီတိုင်းဘုန်းကြီးတို့မှာ ဘယ်အာယုံတော့မှတ်မယ်ဘယ်အာယုံတော့မမှတ်ဘူးလို့ရွေးချယ်စရာမလိုဘူးမမှတ်စာရင်မမှတ်စရာရဲ့လို့လည်းဘာမှမရှိဘူးအရှိနဲ့အတိကိုက်အောင်လုပ်တယ်အဲ့ဒါဟာဝိပဿနာပဲမရှိတာတော့မရှိလို့မှတ်လို့မဖြစ်ပါဘူးရှိပင်ရှိရတော့လည်းမသိရင်သိမှမသိလို့မှတ်လို့မဖြစ်ပါဘူးဒါကြောင့်အရှိနဲ့အတိကိုက်အောင်လုပ်တာကိုဝိပဿနာလို့မှတ်ပါရှိတဲ့အတိကိုက်အောင်လုပ်တာပါလေ အေးဝိပဿနာပဲဗျာအဲဒါကြောင့်ဟောဤတော်ရှင်ကနေတော့အခြားအခြားသောဒီကြောင့်လည်းဓမ္မတိကများပြင်ပကဓမ္မတိကများတွေအဲ့လိုရှင်းမလို့မဘနိဗ္ဗာန်ရဖို့လေတတိုင်းအတွင်အပယ်ကင်းဖြစ်ကြရနာဒါတို့တနည်းအားပြောခဲ့တယ်ရွှေပြည်ပြန်ဓမ္မတယ်မှာဗျေပြောခဲ့ပြီမလားအေးသတုဒ္ဓတတ္တိယတတ္တိယအချိန်ကလူငွေပေးရပေါ့ပြောခဲ့ပြီမလား နိုင်ငံခြားမှာအဲ့ဒါတွေမရှိဘူးတို့ဗမာပြည်မှာရှိတယ်လို့ဘုန်းကြီးတို့ရဲ့နိုင်ငံခြားအမြင်အတွေ့အကြုံပြောခဲ့ပါပြီ။ခိုင်းရှိတယ်ဗျာ။ဒါကြောင့်နဲ့ရာဂမိဟာကြောက်เสียပဲ။ပဂရီမိကအကိုနဲ့မိတောင်းနဲ့ပြာနဲ့ကြည့်ပြီးတော့ရှောင်းနိုင်ရှားနိုင်တယ်လောင်မနဲ့သိတာတယ်နှိမ့်မှုရလဲလွဲတယ်။ဟောဒီရာဂမိကြတော့အကိုရဲ့ညွန့်နေပြာရင် မိခိုးတွေမမြင်ရတဲ့အခါကျတော့သူ့ငြိမ်းဖို့ခက်တယ်ထားရမိမိတို့ကတတိနဲ့စိုက်ပြီးတော့ကြည်ရာကမိကိုတမာတိမဲ့ကိုရေးခြင်းနဲ့နေပါလို့မှတ်လိုက်ပါဟုတ်ပါလားတကုပြီးသွားပြီနတ္တိရာကသမောအကိနာတုနောကဘာလဲနတ္တိတဲ့ဟောဒေါသဒေါသဆိုတာဘာနဲ့တူတော့ိုင်တုံးလို့ပေါ့ပြောမှပြောသေးပဲနဲ့ပဲသိမှာတော့နော် နာတိဒေါသသမောကဟောတဲ့ဗျာဒေါသသမောဒေါသနဲ့တူသောကဟောဖန်ယူဆွဲကြိုင်နှံ့သောသဘောတရားသည်လောကီလောက၌နာတိမရှိပေတကားဤဒီဤသောဘဂဝါဘုံတော်ကြောင့်မတ္တမယရှင်သည်သဘာဝသဘောတရားကို အာဟာကောင်းစွာမသွေရောကြတော်မူလိုက်လေသတည်း အေးတို့ကတော့ဒီလိုဆွဲတယ်ဆိုတာကအရက်ပြုတ်စာကတော့ဒေါသဆိုတာတဲ့အင်မတန်မှကန့်ညီပြီးတော့ဖြည့်ဆည်းတတ်တယ်အရှိန်အောင်လည်းကြည့်တယ်အားလည်းကောင်းတယ်ဘယ်လိုအားကောင်းတာလဲဆိုရင်ချိန်ကသုဓမဝရီဥပမောင်ဆိုတဲ့ဒကာတယောက်ကတရားတစ်ပုဒ်ဟောပါတယ်ရေဒီယိုကလွန်ခဲ့သောနှစ်340သူဟောတဲ့တရားကမဖြစ်စလောက်တရားတဲ့ကောင်းကြီးက ဟုတ်တယ်မဖြစ်စလောက်ပဲလေဥဒိတနဲ့ဥဒတာမြစ်တဲ့ရေချိုးကြအဲ့တော့တဲ့ဥဒတာကအရင်တက်သွားပြီးတော့တငယ်ချင်းတို့ဘာသာကောင်ကဆိုပြီးတော့ဥဒိတရဲ့ဖဏတ်ကိုဖွက်ထားလိုက်ဟိုခွေးရလို့ပြောရပါမလားဆိုပြီးတော့တခါတော့အုတ်ခွေးကြီးနဲ့ပတ်ပြီးတော့ဥဒိတကောင်းထုတ်လိုက်တာပြန်လာမသွားတယ်အဲ့ဒါဒေါသရဲ့စင်အားပဲပဲတခဏလေးနဲ့အရှိန်ကြီးကြီးတက်သွားပုံပဲမှန်ရလား အေးအဲ့ဒါကြောင့်ဒေါသလောက်ဆွဲသားကြည့်တာမရှိဘူးတဲ့ဗျာ။အခုကဝင်ကြီးသက်ကြီးတွေကရင်းကြီးတွေအားတဲ့တကားတဲ့ပဲဆွဲအားရှိတဲ့ချိန်မှာဒီဒေါသကိုမမိမိတော့ပြိတ္တာ။အဲဒီဒေါသကသိပြီးတော့ပြစ်တာတာတဲ့။အဲ့တော့တရားကပြောတယ်အစကရာတို့လောကလူတွေကြားပါတယ်ကြားဘူးပါတယ်။ဟိုဇပကြီးမွေချက်ညှိပြီးတော့မိုးကြိုးဆက်ကိုမိတယ်လို့ဆိုတဲ့သကပုံလေးလေ မိုးကြိုးနဲ့ဆက်ကွင်းမိလိုက်ရင်လည်းပဲတို့လူရဲ့ခန္ဓာကိုယ်တွေကဒါကလည်းမိလောင်သွားပြီးမဲတုံတုံကြီးဖြစ်သွားတာလေရဘူးလေနော်အေးသမကြီးကအဲ့ဒီလူပဲဖြစ်ဖြစ်တတ်တော်လည်းဖြစ်ဖြစ်အဲ့ဒီခြေရရသူ့ရဲ့ချက်နဲ့ထောက်ခံလိုက်ရင်ဒီလူဟာဒီနာကမခွန်နိုင်ဘူးလေရွယ်ရွယ်နဲ့ဖြစ်နေတာဒါကြောင့်သမကြီးချက်ညီပြီးမိုးကြိုးချက်ချက်မိတယ်လို့ဆိုတဲ့ဥပမာသုံးထားကြတယ်ဒီဒီတော့သပကြီးကဆွဲအားရှိတာတွေခုနကမိုးရိုးစကွင်းရှိတာတွေဒါမှမဟုတ်မိချောင်း မိချောင်းများတဲ့သူတို့ကြိုက်မိပြီဆိုရင်ဘယ်တော့မှမလွတ်တော့ဘူးတဲ့ဒါကတော့ဘုန်းကြီးတို့ရုပ်ရှင်တွေပါလေဝတ္ထုတွေလည်းကြည့်မှဘူးတဲ့မျိုးသိပါအေးအဲ့လိုဟာတွေကရှိပြီမဲ့တော့ဟောဒီဒေါသဆွဲအားကိုဘယ်မှမပြီးဘူးတဲ့ဒေါသဟာဆွဲအားအကြီးမားဆုံးဒေါသဟာဘာလဲအေးဆွဲအားအကြီးမားဆုံးနဲ့ဗျာဒါကြောင့်ဘုန်းကြီးတို့ဓမ္မများဆိုလိုက်ဒေါသဥစွာဟာယူတာ ဘာမှမရှိပါဘလူငွေစပါးငွေစပါးဆိုတာစပါကြီးငွေကိုကြောင်းမြန်ပြန်ထားတာကာယယူထားတာဘလူငွေစပါးမိချောင်းလားတကြိမ်တခါဖန်ယူတာဒီတော်သားဖြင့်ဖန်ယူတာဘဝပေါင်းများစွာ လွတ်လေသူပဲမရှိတရားဉာဏ်ဖြင့်ကြည်။ကိုက်ဒေါသကလွတ်တဲ့သူရှိပုထုဇဉ်သောတာကသဂရဏတိုင်အောင်ဒေါသရဲ့အနှိမ့်ချက်ခံရရတယ်အနာဂံကြတော့မှဒေါသလွတ်တဲ့ဒုက္ခိတမိသူမတော်တော်ပြီးတော့ဒေါသအကြီးကကြီးတဲ့သူတွေကြီးပဲမှန်ရလား ဒါကြောင့်ဒေါသရဲ့ဖမ်းယူဆွဲဆောင်ရင်းလွတ်တဲ့တယုံမှမရှိဘူးဆိုတာမိလူမဲ့တို့ဘွားကလည်းတပိသောတာပန်ကရဏာငယဟနာဖယားပိတကဘုရားမွေးလာတာမဟုတ်ဘူးပုစုတဲ့အဖြစ်နဲ့မွေးပြီးတော့မှတရားမှကြင့်တယ်ပွားများကြလို့သောတာပန်ကရဏာငယဟနာပိတကဘုရားဖယားရဲ့လို့ရှင်းပြသွားတာဟုတ်ကလားအေးဒါကြောင့်နဲ့ဒီဒေါသဆိုတာကစပကြီးမွေတွေကလည်းသူတို့ချက်နဲ့ထောက်ထားပြီးဆိုရင်တဲ့ဒီလိုဟာဒီသားကောင်ကဘယ်မှမပြေနိုင်တော့ဘူး မိုးကြိုးစမရင်လည်းဒီလိုဘယ်မှမပြေနိုင်တော့ဘူးမိเจ้าများဖန်တာတဲ့ဘလူများဖန်တာရင်လည်းဘယ်မှမပြေနိုင်ဘူးဆိုပေမဲ့ဒေါသဖန်အားလောက်မကြည့်ပါဘူးတဲ့ဒေါသဖန်အားအချိန်မဆုံးနေတယ်သဘောပါပြီနော်ဒါကြောင့်ဆိုဒေါသဒူစွာဖန်ယူတာဘယ်ဟာမရှိပါဘလူငွေစပါမိเจ้าက တကြိမ်တခါဖန်ယူတာဒီဒေါသဖြစ်ဖန်ယူတာတဝါပေါင်းများစွာလွတ်လေသူပဲမရှိတရားဉာဏ်ဖြင့်ကြည်အေးဝိသုဒ္ဓအကြောင်းလေးအပြင်ပြောရမယ်ဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားရဲ့ဝိဘက်ကို12ပါး ဒေဝတာကဘုရားကိုသေချောင်းကြံတယ်ဆိုတာကြားဖို့ရတယ်နော်အဲ့ဒါဘဝတိုင်းဘဝတိုင်းဒီဒေါသနဲ့ပါဘိုးတစ်ချိန်လုံးကဘုရားအလောင်းနဲ့ဒေဝတာအလောင်းတို့ဟာရွယ်ရောက်ရတဲ့ရွယ်ကုန်ကြီးဖြစ်ဖြစ်ပြကြပါတယ်ဒါလည်းတရိတာကြားဖို့ရတယ်နော်ဒေဝတာအလောင်းကမမိုက်အားကိုနဲ့ဆိုပြီးဟေ့မင်းငါရောင်းပေးတဲ့နေရာမှာရောင်းရမှာကွာသဘောကောင်းတဲ့ဘုရားသားကကောင်းပါပြီ ဒေဝရရှိကရောင်းသွားတဲ့နေရာမှာသူလိုက်ကနောက်ကလိုက်ရောင်းပါအဲအဲ့ဒီမှာနှစ်ပေါင်းများစွာပြစ်ထားခဲ့တဲ့ရွှေခွက်ကြီးအဲ့ဒါမြေမာလေးကပူဇာလုံးလို့ဒေဝရအလောက်ရွယ်ကုန်နေလာတဲ့အခါဘွားကြီးကမင်းပေးခြင်းတော့ပေးပါကွယ်ငါမြေလေးကရွယ်ကုန်ပူဇာလုံးလို့ဆိုတော့သူကအနဲ့ချစ်ကြည့်တော့ဒါရွှေခွက်မှန်းသိတယ်ဘာမှန်းသိအဲ့တော့လောဘကြီးတာအခုမှရွေးရောင်ထွက်စာဆိုတော့ဒီရွှေခွက်ကသူ့ပါတဲ့ရွေးမြမကတန်မိုးရှိတယ် အဲ့တော့အကောင့်ရကြံပြီးတာခင်ဗျားကျုပ်လို့ဘာလို့ရအောင်လုံးမြဆိုပြီးတော့သူကပြစ်ထားရတယ်ပြီးမှသူကပြန်လှည့်ပြီးတော့ရောင်းပြီးတော့ရွယ်တွေရောင်းပြီးတော့မှကြံတဲ့ရွယ်လေးနဲ့သူကလဲယူလို့ဆိုပြီးဒီလိုအကောင့်ညာနဲ့သွားတယ်အဲ့တော့ကတော့ဘုရားလောင်းတာသူတူရောင်းမိမှရောင်းရမယ်ဆိုတော့ဒေဝရာလောက်ရောက်ပြီးတဲ့နေရာရောက်တော့ဟောဘာကြီးကကြိုက်လေကိုတယောက်ကတော့ပြောတယ်ဒီတယောက်ကတော့ဘယ်လိုရမသိဘူးငါစမ်းကြည့်ဦးမမောင်ရင်ဟောရင်လည်းကွယ်ငါတို့အိမ်မှာခွက်တစ်ခွက်ရှိတယ် ငါမေးလေးကလည်းပဲအဲ့ဒါရွယ်ပူစားနေလို့မင်းပေးရင်ငါပေးပါတော့ဟိုကအနဲ့ဖြစ်ကြည့်တော့ဘာမှန်းသိဘူးဟာဖားရဲ့တဲ့ကျုပ်ရှိတဲ့ရွယ်ရောကျုပ်ရောက်ပြီးသားရွယ်ပိုက်တန်တော့မမျှဘူးတဲ့ဒီကအင်မတန်တန်မိုးရှိတဲ့ကွက်ဖြစ်ပါလေဘာပဲဖြစ်ဖြစ်ကွဲတဲ့ငါမင်းကိုတိတ်ပြီးတော့မင်းပေးခြင်းတော့ပေးထားတယ်ဆိုတော့ဘုရားလောင်းမှာရှိနေများရွယ်ဒီရောရောက်ပြီးသားငွေတွေစရိတ်ရှစ်ကြက်သာခြံပြီးတော့ပေးထားတယ် အဲဒီကအခွက်ကိုယူပြီးတော့ဟိုးမြစ်ကူးသွားတဲ့အခါမှာဒေဝရအလောက်ရွက်ကုန်ပြီလားဗမလဲခွာကြီးခွက်ဆိုတော့မရှိတော့ဘူးတော့ဟိုမှာရွက်ကုန်ပြီတယောက်ယူသွားပြီဆိုတော့မှမနဲ့လိုက်တာမဟုတ်လားလိုက်တော့ဟိုကဘယ်ရောက်လဲဒီလေမှာရောက်နေပေးပေးပေးငါရွှေခွက်ပေးမဟုတ်လားအေးဘယ်ဘုန်းကြီးဟောတယ်လို့တော့မကြားဘူးပါဘူးရွှေမန်းတင်မောင်နဲ့ကတော့ကြားဘူးပါလေမသာမဒါကြတော့လေ့လာတာလို့ မတမရီဆိုတော့ဘုန်းကြီးနိုင်ငံသားကလည်းပြန်လာပြီးဆဲတယ်လို့များအောင်းမေးသလားအောင်းမေးပါဘူးမသိမပါဘောဟေးတဲ့မသိရင်ဓမ္မနာဖြစ်တာပဲကိုင်းရှိတယ်များအဲ့ဒီကနေပြီးတော့တခါတည်းမကြည်နိုင်ချမ်းတယ်ငါရမဟာဘေးယူသွားတယ်ဆိုပြီးဒေါသနဲ့ဖိုင်းပြီးတော့တည်သွားလိုက်တာဘဝတိုင်းဘဝဖယားဖြစ်တဲ့အခါ ကံကြမ္မာကညီကိုရောက်ဖအဖြစ်နဲ့ပေါင်းစည်းပေးတာကမရဘူးပြိတ္တာကြောက်မောင်းချပါဘူးဘဝပေါင်းများစွာဒီဒေါသနဲ့ဖမ်းယူပြီးတော့မှဘုရားအလောင်းပေါ်ရညိုးမပြေတာလေဒေါသတတ္တိဘာတတ္တိအေဒေါသတတ္တိပြနောက်စိမ့်စမနဝိကဘယ်သူပါလဲအဲတို့လူတွေကစိမ့်စမနာလို့အဲ့ဒီလိုလေးကြားနေတော့ကတကယ်ဖြစ်မှပြောပြတာနားမလဲတော့စိမ့်စ မကြီးပေမာနဝိကာလသမီးပေမိန်းကလေးစိန်ဆောင်မာနဝိကာဆိုတာမကြီးပင်ရဲ့သမီးမျိုးဆိုတာပြောတယ်။အဲစိန်သမဏစိန်သမဏကြားနေတော့ဒုပရိသကအဲ့ဒီမှာပုတ်ဆက်ပုတ်တွဲလွဲတော့တာစိန်စမာနဝိကာလို့အမှန်ပြောတော့နားလည်းမဝင်တော့ဘူးဗျ။ဟုတ်မလား။အဲ့ဒီစိန်စမာနဝိကာဆိုတာတစ်ချိန်ကတရားရှင်ကလေး မင်းလာမယူသားတဲ့ရည်ကြည်တဲ့သိမ်မွေ့တဲ့လူများနဲ့ပြောပြောင်းတဲ့သူတော်ကောင်းကိုသိပ်ပြီးတော့မြတ်လို့တယ်။မြတ်လို့တော့တို့ဘုရားအလောင်းဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီအချိန်မှာအယက်သမားပြောကြတာပေါ့ဒီဘယ်ရထက်ကဘယ်မျိုးသမီးတွေဖြင့်အိန္ဒိကောင်းလိုက်တာကပါကွာ။ပြီးတော့ယက်သမားဖြစ်တဲ့ဘုရားကအမေမင်းတို့အဲ့ဒီအိန္ဒိကောင်းတဲ့အမျိုးသမီးငါနောက်ကအယက်ကိုရွတ်လိုက်စေရမယ်ကွာ။မဖြစ်နိုင်တာကွာမင်းပါမင်းလူကျင်တာလူပါရှောက်ပြောပြောမပြောပါနဲ့။ ဖြစ်သမှာဖြစ်ဖြစ်ဖြစ်ဖြစ်နဲ့နေနေလေးတွေကြည့်ကွာဆိုပြီးတော့သူကတရားရှင်ဟန်ဆောင်ပြီးတော့အဲ့ဒီအမျိုးသမီးကိုနောက်ဆုံးသိမ့်သွင်းတာပေါ့ဟိုကတရားကိုလိုချင်တော့သူကလည်းလိုက်ချတယ်လိုက်တော့သူကဒီအရေးတောက်လို့ဆိုတော့အရက်တောက်အရက်တောက်တော့တဲ့ဟဲ့လားအေးအရက်ဆွဲသွားရောဆိုရပါဘူးပြိတ္တာနောက်ကြတော့ကဒီဘုရားကောင်းတော့ကသူကအရက်ဦးကြီးရွက်လိုက်တယ်တငယ်ချင်းတို့မြင်လားကွာမင်းတို့မိမငါနောက်ကအရက်ဦးရွက်လိုက်နေပြီမဟုတ်လားလို့ပြောတော့မှာ ဟိုကအိုးငါအရှိချိုးတာဘင်းတော့ကဘာကြည်တော့လဲဥဒံမကြည်ဘူးဆိုပြီးတော့အဲ့ဒီမှာဘဝပေါင်းများစွာမြတ်စွာဘုရားဖြစ်လာတဲ့ဘဝမှာသူသည်တဲ့မြတ်စွာဘုရားကအဲ့ဒီမှာအရှိတော်ကအကျိုးနဲ့ပြန်လို့တော့ဒေါသနဲ့ဖိုင်ထားတယ်တချိန်ကသူ့ရဲ့သိက္ခာကိုဘုရားအလောင်းကဖြည့်ဆည်းခဲ့တဲ့ကံကြမ္မာအကျွေးရှိနေလို့အဲ့ဒီဒေါသနဲ့ဘုရားဖြစ်သည့်အတ္တိဒီလိုက်နှောက်ရှက်တာသိကြောက်เสียကောင်းတာကြောက်เสียမကောင်းဘူးလားဘုရား ဘာကောင်းတာတော့အဲ့ဒါထည့်ပြောပါလားဘယ်နဲ့ကောင်းပါလဲလို့လောက်ပြီးဘာမှမသိညာမှမသိအဲမိုင်းတကရဲ့ငါတရားဟောပြတာမှမဟုတ်ဘဲနဲ့အသုံးလုံးကြီးသင်္ကန်းပို့နေရတာလားကြောက်เสียမကောင်းဘူးလားအေးကြောက်เสียကောင်းတယ်တဲ့ဒါကြောင့်ဒီဒေါသကိုဘာနဲ့သူ့ကိုပယ်ရမလဲဆိုတော့သီလခန္ဓာနာဒေါသခန္ဓာပရာလင်ဒေါနိဗ္ဗာန်သစ္စေကရောတိ သီလခန္ဓာနာမမဝါစာသမကမနာကမအာဇီဝခေါ်တဲ့သီလမကင်းမြတ်ရည်ခြင်းဖြင့်ဒေါသကနာစိတ်ပြန်စိတ်သောလုံမကြဒေါသတရားညုဘကလေးသချေလက်တုပ်မှုဆိုတဲ့ဒေါသတရားကိုဒေါသပြုသောမိဘုံကြီးကိုပရာလီတော်မမညံ့ညက်ချေဖြတ်တုပ်တင်လျက်နိဗ္ဗာန်မိသတ္တရာငြိမ်းအာမနိနိဗ္ဗာန်ကျွေပြင်းမြတ်သော သစ္စိကရောတိကောင်းစွာမသွေမျက်မှောက်ပြုရလေတတိအေးကဝိတဘဘဝိဘဝမှာတတဝါတွေဖြစ်လာတဲ့ຢာကဒေါသသူ့ဘာသူပဲဖြေပြောင်းတဲ့ဤပယ်တဲ့ဤရှာမရတော့လဲစစ်ပြီးတော့ခံရရ ဗုဒ္ဓမြတ်စွာပွင့်လာတဲ့အခါကျတော့မှအဲ့ဒီလောဘကသမာဓိရည်စင်းနဲ့ငြိမ်ရတယ်။ဟောဒီဒေါသကျတော့သီလရည်စင်းနဲ့ငြိမ်ရမယ်။ဘာနဲ့ဗမာဝါစာမှန်စွာပြောမှုဗမာကမ္မတာမှန်စွာပြုလုပ်မှုဗမာအာဇီဝမှန်စွာလက်မွေးမှုဟုတ်လား။အေးအဲ့ဒါလေတို့ဓမ္မဓမ္မအတွင်းမှာအလုသဘောအရာပါဝင်နေတယ်။ ကောင်းတယ်ကောင်းတယ်လို့မှရင်အဲ့ဒီကောင်းတယ်မှနေတဲ့အခါမှာဘယ်သူမှမကောင်းတာမပြောလို့တမ္မာဝါစာဘယ်သူမှမကောင်းတာမလို့လို့တမ္မာကမ္မတာဘာတမရင်မမရင်မရှိလို့တမ္မာအာဇီဝသဘောတရားအနေအပြင်သက်ဝင်ပြီးတော့နေပါတယ်ဒါကြောင့်ဒေါသမိဖို့သီလရည်ချင်းနဲ့နေပါဘာပါလဲဆိုမြတ်စွာရှင်မြတ်ရှိဆုံးမိတော်ခါ မြင်မှုတရားထင်ရှားဖြစ်လာမြင်သာယုံမုံနှလုံးမသာဒေါသမိလောင်ရင်လောင်တော့တာဟောမျက်စိနဲ့နာလျာကိုစိတ်ကဟောဒီဒေါသမိလောင်တော့ပါတယ်မှန်လားပြီတော့အဲ့ဒီမိကိုဘာနဲ့နေမလဲဆိုတော့ဆိုမြင်တယ်မှန်ကဒေါသကင်းกว่า ပူဇာသိမ့်မိငြိမ်လွန်ချမ်းသာအနန္တနာဆုံညာသောခါကြားမှုတရားသင်္ရှားပြက်လောင်ကြားတယ်မတ်တာဒေါသကင်းကွာပူဇာသိမ့်မိငြိမ်လွန်ချမ်းသာ အေးဒုက္ခကြတဲ့ဒေသဂျမာတိဝေဘူးတွန်းလုံးသိဝိုင်းလေဒီမင်းကအေးမိုးဘုဆကဆရာတော်ဘုရားကြီးမြတ်ပေါ်ပေါက်လာတော့ကခြေစမ်းမိငိမ့်ကြီးကိုအလွယ်တကူရခဲ့တာဆရာတော်ဘုရားများရဲ့ကျေးဇူးတော်တွေမှန်ရလားဗျာအဲ့ဒီတိုင်းသွားရောဗျာနာခေါင်းနာဆုံးပြန်လျက်နာမူရိယသင်္ကြန်ဖြစ်လာဘာနာယုံမောနှလုံးမသာဒေါသမိလောင်မိလောင်တော့တာ ကန္နပကဒေါသကင်းကွာပူဇာသိမ့်မိရိမ်လွန်ချမ်းသာဟုတ်ပလားအေးလက်ကိုပြီးသွားပြီရာဂမိကြီးမားဘုံအဲ့ဒီရာဂမိငြိမ့်တာဘုံသမာဓိရည်ခြင်းနဲ့ငြိမ့်ဒေါသဖန်ယူခြင်းကြီးမားဘုံအဲ့ဒီဒေါသဖန်ယူခြင်းဆိုတာကိုဘာနဲ့ငြိမ့်လဲသီလမကင်ရည်ရည်ခြင်းနဲ့ငြိမ့်မှသီလမကင်နဲ့ပယ်ပါဟုတ်ပလား နောက်တကွာပန်လဲတဲ့တွင်နတ္တိမောဟတမတဲ့ဟောမောဟတရားဘာပါလဲအေးနတ္တိမောဟတမန်စာလောလောကီလောကနမောဟတမန်မောဟနဲ့တူသောဇာလာကွန်ရက်တိနတ္တိမရှိမောဟကွန်ရက်ငါးဒီပါးဒီဖန်တဲ့အခါနှစ်ဒီပါးဒီဖန်တဲ့အခါကြည် ဒီကဖားတော်ကတည်းကသစ်ပင်တွေကိုတခါရဲပဲပိုက်ကြီးတွေနဲ့ထောင်ဟိုဘက်ကဝက်လုံးနဲ့ပေါက်လိုက်တော့အဲ့ဒီဝက်လုံးနောက်ကအတန်ကြားတော့ကလေးဆောင်ဆိုတာမစင်စားနိုင်ဘူးရှုကိုပြန်ရတဲ့အခါမှာပိုက်နဲ့ဝင်တိုးမိတယ်မဟုတ်လားအေးငါးရင်ကြတော့လည်းဒီတိုင်းပဲဟာဒီထဲမှာပိုက်တန်ချတာကိုရင်းနဲ့ဖြစ်တယ်ဆိုတာငါးရင်အဲ့ဒီထဲမှာမမိဘူးလား အခုလည်းပဲလောကမှာဘယ်ပိုက်ကွန်အဆိုးဆုံးလဲဆိုတော့မောဟပိုက်ကွန်ကအဆိုးဆုံးပါပဲတဲ့မောဟဆိုတာပြောခဲ့ပြီအဘိဓမ္မာသဘောတရားရဲ့အတိမာမှုပြောင်းမြန်သိမှုတလွဲသိမှုအမှန်မသိမှုပါတဲ့မောဟကိုမသိဘူးလို့ပြန်တာကဘုန်းကြီးတစ်ဖက်ကပြန်နေကြအမှန်ကတော့မောဟသိဒါပေမဲ့သူကအလွဲသိတယ်အမှားသိတယ်ပြောင်းမြန်သိတယ် အမှန်မသိတာကိုဘုန်းကြီးကမသိဘူးလို့ခေါင်းကပယ်ဖို့မကောင်းဘူးလားဆိုတော့ကောင်းမှပဲရလို့ပြတာပယ်ဖို့ကမပါလာဘူးဗျဒါပဲသဘောပေါက်ပါလားအေးဒါကြောင့်မောဟဖြင့်တဲ့မောဟကောချက်မမိတဲ့လူမောဟအပယဖုံးမခံရတဲ့လူရဲ့လို့လောကမှာမရှိဘူးဗျာဘာကြောင့်လဲမောဟပိုက်ကအကြီးမားဆုံးပဲဒီပြင်ပိုက်ကရှောင်လို့ရှားလို့လွတ်လို့ရသေးတယ်ဟုတ်ပါလား မောဟပိုက်ကုန်တာလို့ကိုမလို့ဘူးတဲ့ဒါကြောင့်ဘုန်းကြီးတို့ပြိဿဆိုမောဟစေဖြင့်မြေရှက်တာဧသာလပိုက်ကုန်ဆိုလို့အစီတို့ဒါကတ်ယူတဲ့ဆွဲယူတတ်တဲ့သဘောပါပဲဟုတ်လားမောဟစေဖြင့်မြေရှက်တာအလုံးကုန်မဲ့ဗျာအမှားများစွာလူတိုင်းရှိအ မောဟကွန်ချက်ထိအဓိပတိလောင်လျာသာရိမောက္ခလာသူတို့သောမမလေးခြင်းဘယ်သူအမှန်ကင်ဒီဟာဒီဘုရားရှင်မောက္ခလာတို့ဒီဘုရားပြည့်ရဉာဏ်ပညာတကုအဲ့ဒီမှာအကြီးမားဆုံးပုဂ္ဂိုလ်တွေ ဒါပေမဲ့လို့သူတို့မှတော့မှအမှားမကင်းကြဘူးတဲ့ဗျာဟုတ်ပလားဘယ်လိုမကင်းတာလဲဆိုရင်သူတို့လည်းဝိဘတ်တော်နဲ့အပြင်ဒီရှင်မောက္ခလာနောက်ဆုံးဘယ်လိုပြန်တော်မူရခိုးသား900ရိုက်နဲ့လို့ပြန်တော်မူကြတယ်လို့ပြောစမှပြုကြတယ်အဲ့ဒါဘယ်ကစတာလဲဟိုးမမြင်နိုင်တော့အောင်သောဘဝဘဝကမောဟကိုကြည့်ချီမောဟအစေးဖြင့်ကန့်ညွယ်တားလာတာ တချိန်သောဘွာကာလတုန်းကရှင်မောင်ကလအလောင်းမှာမိဘနှစ်ပါးမျက်မမြင်ဒုက္ခိတများဖြစ်နေကြ။အဲဒီဒုက္ခိတများဖြစ်နေတဲ့အခါမှာသူဒီအိမ်တော်ကြတော့မယားဖြစ်တဲ့ပုဂ္ဂိုလ်အဟင်တော့အမေဒီမျက်လုံးကန်းကြီးတွေနဲ့ကြုတ်တော့နေနိုင်မောင်းတော့တကယ်တည်းမှာပဲသူတို့ဘောစစအရာရာရှိသေးတာချက်သုတ်တင်ပေးနေရလေ။ယောက်ျားယူတယ်ဆိုတာယောက်ျားရဲ့အပြုစုခံရင်တော့ကြုတ်တာယူလာ။အခုတော့တော့အမေဒီပြုစုနေရတာနဲ့ကြုတ်မှာ တက်တက်တာတာနေရတယ်မရှိဘူးဒီမှာကိုအဝါတော့အမေအဖေကိုပြစ်မလားချုပ်ကိုပြစ်မလားဒါလည်းတော်စင်သားအဲ့ဒီတော့ပုရုသေဘဝအမမကင်းတော့ရှင်မောက္ကလနာအများပြောတော့တလားပြောတော့တညာတဲ့သဘောပေါက်ပါလားအပေါက်ပြန်မလားသဘောမထက်ဘူးသဘောပေါက်ပါလား မလေးတညာလုံးသိနေအောင်ပါပါကြိုက်တာအဲ့ဒါနဲ့ပြစ်မဲ့ပြစ်ရင်တော့ပြစ်ငါမိဘကကြာပြစ်မဲ့တဲ့ဗျာမောဟနော်မိဘကိုစားရှာလို့မရအမေရဲ့ပဲရင်ဒီသွားရင်နောက်တာအမေထုအဖေထုပဲရအမေရင်အဖေချစ်လုံးဝမရနိုင် ယောက်ျားသေးသွားရင်ဘယ်နှယောက်ရှိမလဲရမိန်းမသေးသွားရင်ဘယ်နှယောက်ရှိမလဲရရဲ့ရှင်းမလားအေးဒါပဲဗျာအဲ့တော့မိဘရဲ့ကျေးဇူးကို तू မသိဘူးမိဘကျေးဇူးဆိုတာဘုန်းကြီးတို့ပြောခဲ့ပြီဒီမဲ့ဆရာတော်ဆရာတော်တို့ကိုရှင်တော်ကကိုမြင်ရည်ဟောခဲ့ပြီးပြီမှန်ရလား သာသမီတယောက်ရဲ့မစင်ကြင်ကြီးမိဘရဲ့ပိုက်ထက်ကျဲဥတလုံးသာလောက်ရောက်ပါမှာလူမမြောက်တယ်ဆိုတာဘလို့အနွန်တာခံရရလဲဆိုတာကြည့်ထားဒါလေးသမီးလေးများကမမိကလာပိကလာဆိုတာလို့ဥဝဲအဲဒီဥဝဲဆိုတဲ့တကလုံး ပိန်လေးဌာနကိုမိဘများကအချိန်များစွာနဲ့ဟာနို့စားကုန်လားနို့တက်ကြည့်တယ်ဥဝဲဩဒါလည်းမဟုတ်သေးဘူးပဲအေးလို့ထမရဲ့ပူအောင်ချုပ်ပြတော့ဥဝဲဩဒါလည်းမဟုတ်သေးဘူးပဲပူလို့ထမရဲ့အေးအောင်လုပ်ပြတော့လေဥဝဲဟင်းဒါလည်းမဟုတ်သေးဘူးပဲအေးအဲ့ဒီလိုညီမျိုးစုံနဲ့သားသမီးတွေအလိုချအောင်ပြုခဲ့ရတာမညှို့ညင်ဒါလေးသမီးတွေကအလိုမကျတဲ့တခါလဲအမိပါရိုက်တယ်အေးအမိသဘင်နဲ့ဆွဲ ခံရတဲ့အမေကစိတ်မဆိုးတဲ့အမေနှုတ်နဲ့ပြောင်းပြောင်းလာတဲ့လက်ကလေးတွေကိုဖမ်းပြီးတော့မှပဇာနဲ့ငုံနဲ့သားသားကမိမိကဘာလုပ်လိုက်ရတာလေ။ဩခြေစောက်။တခါနေအမေရဲ့ဖေးရင်ကိုခြေထောက်နဲ့ခံလိုက်။အကခံရတဲ့လူကစိတ်မဆိုးနိုင်ဘူး။ခံတဲ့လူကမကျင်တတ်တဲ့ဆန့်ကန်တာ။အဲ့ဒီမှာတဲ့မယုံမချခြေထောက်ကလေးတွေဖမ်းပြီးတော့ပဇာနဲ့ငုံညလေ။မိဘမေတ္တာ။ဗာမေတ္တာ။ ပါတို့ယုတ်ဤတိတမီရာရေကြည်ချမ်းမြေတော်ပြာကမိပါတို့ဝံငိမ့်ချမ်းဒီတဲ့ဗျမှန်ရလားအဲ့ဒီမိဘမေတ္တာကိုမစင်စားတော့ဘူးမယားပြောတဲ့စကားဖြင့်အဲ့ဒါအမေအဖေဒုက္ခိတမျက်မှန်မြင်နှစ်ဦးလဲပေါ်တင်ပြီးတော့တရားသွားတယ်လို့လို့နဲ့တော်တဲ့ရောက်တော့လဲရမေတို့ဖေတို့ကြုတ်တဘူတစ်ပါးသွားဦးနဲ့ ဖမ်းဆောင်ပြီးတော့မှတကားတယ်ခွာသွားပြီးတော့မှဒုက္ခိနဲ့အာဘာရညာလာဆွဲဆိုပြီးတော့မေပင်ရိုက်တော့အဲဒီလိုရိုက်တဲ့အခါကျတော့မှဟောခါရတဲ့မိဘနှစ်ပြားကအမလီဒုသားလေးမရှိတာတော်သေးတယ်ဒုသားလေးရှိရင်ဒုသားလေးရောရိုက်ခါရမှာတာလူကလေးမလာနဲ့အမေတို့ပေတို့မျက်လုံးနဲ့ကန်နေပြီလောကမှာသုံးမကြတော့ဘူးနာသားလေးမလာနဲ့ရိုက်နေတာကဒါကြည်စမ်းပြိတ္တ အဲ့ဒီမှာမိဘရဲ့မေတ္တာပြီးတော့ဟာငါတော့ငါပြီလူမိုက်နောက်မှာနောင်တရတာလေသူကမှားပြီလားတွေးမဲ့ကိုရီးလည်းရောက်ကလွန်ကျူးပြီးသားဖြစ်နေတယ်ဒါကြောင့်ဘုံတုံမလုတ်လို့မရတော့ဘူးနောက်ဆုံးပစ္စည်းမှာဘဝိတာယဟနာဖြစ်တယ်ဘဝမရှိတော့ပဲစသိရတဲ့အခါမှာခေါင်းကအမေအဖေရိုက်ထားတဲ့အကျွေးကဒီမှာကိုမောက်ကလည်းကျုပ်အကျွေးကြီးပြီးခဲ့ပါဟုတ် သင်ငကိုကအမေအဖေကိုရိုက်တာခဲ့တယ်လေဆိုပြီးခေါ်တယ်အဲဒီမှာဒီတိဋ္ဌိတွေကဘယ်လိုလုပ်တော့အာရှင်ကြီးခေါ်ရမသူမတော့တခါလည်းပဲလာလာပါတိတပိတခါတော့မာတိနဲ့ပေါ်တော့ဒါတခြားမဟုတ်ဘူးတောက်တိုင်ကမောက်ကလာမယ်မောက်ကလာကပါလို့လေခန္ဒီယနတ်ပြည်မှာပြီးသွားနတ်ပြည်မှာလည်းဟဲ့နေလို့ပါလို့နတ်ပြည်မှာဖြစ်တာလေတပိတော်လူတရားနာလို့ဘုရားလူပေးလို့ဘုရားအမှုဆောင်လို့ဘုရားအဲဒီမှာတဲ့ လူပြီးပြန်လာတဲ့အခါဘုရားကြီးတော့သူကဘုရားကိုသက်တည်ပြုလိုက်ဘုရားမကြည့်တဲ့နေရာကခမည်းတော်ရွာကဥပုသ်ဆောင်တရားနာဝေယဝိသပိဘာနာပြုတဲ့လူနတ်ပြည်မြင်နေပါပါဟုတ်တယ်ဒီလူဒါနပြုတာဖြစ်နိုင်တယ်ဟောနောက်တော့ငရဲသွားဟေးမင်းပါလို့ငရဲကြတာတော့မမတပည့်တော်တရားနာရင်ဆေးလေးတောင်းမိလို့ပါဘုရားတပည့်တော်ကတော့တရားနာရင်အင်္ဂမိလို့ပါဘုရားဟုတ်ပါလားအဲ့ဒါလို့ပြောကြတော့อืมမင်းတို့ရွာကလူငရဲပြုတဲ့တော့ဟုတ်တယ် ဒီလူဒီလိုပဲဆိုတော့လူတွေကယုံပြီးတော့မကောင်းတာမလုပ်ကြတော့ဘူးကောင်းတာတွေပြုလုပ်ကြတော့ဘုရားကျောင်းတော်မှာအကုန်လုံးရှိတယ်ဘာတွေပဲလူတွေကတန်တရားခန္ဓာရောင်မတွေများတော့ဒါမောက်ကလာခောက်ပိုင်တယ်အဲ့တော့ဘောရမသာသနာနဲ့သူ့ရဲ့ပြည့်စုံမှုတွေကိုတို့တောင်းတန်ဖြစ်တဲ့မောက်ကလာသတ်ပြီးရင်ပြီးရောဆိုပြီးတော့မှကိုးသား900ငါပြီးတော့ရှင်မောက်ကလာသတ်ခိုင်းတယ်ဗျာအဲ့တော့သတ်ခိုင်းတော့ဘုရားပြီးရင်တကိုးကြီးမားဆုံးပုဂ္ဂိုလ်ကြီးပဲ အဲ့တော့ကိုသားငါရတတ်ဖို့လာတဲ့အခါကျတော့အသာမလန်နေကြောက်ဆိုပြီးတော့တော့ပေါက်ထဲကကြည့်လိုက်တယ်ဟာငါတတ်မဲ့လူတွေလာပြီဆိုပြီးတော့ဟုတ်ဆိုတကူနှုတ်ပြီးတော့လက်ကဘာပဲသွားနေတယ်အဲဒီမှာကိုသားကြီးရှာမင်းနောက်တစ်ချိန်လာတယ်ဟာလာပြမင်းဆိုပြီးတော့ဒီကလည်းတကူနှုတ်ပြီးတော့ဟိုလက်ကဘာပဲသွားနေတယ်ဘယ်နှခါလဲနှခါလဲနောက်တတိယအချိန်လာပြန်ပြီလာပြန်တော့ဟာငါတတ်ဖို့ရလူတွေလာနေပါလားဆိုလုံးဝတကူနှုတ်လို့မရတော့ကံကြမ္မာဆွဲတာ ပါဆိုရအေးဝိပ္ပကြောင့်ဗါလဲဝိပ္ပရောက်ရင်ကြောက်သေးတုံးဝဲဆိုပြီးတော့ရှင်းဆရာကြီးရေးထားကြတယ်ကံကြမ္မာဆွဲရကြရင်ဖယားပြီးတကိုးအကြီးဆုံးရှင်မောက္ကလာကြီးတကိုးနှိုးလို့ရသေးတယ်ခင်ဗျားတို့ကတော့ရပါတယ်နောကရာဗာရင်သိဝါသိဘောတုကာဆရိုင်ဘေးရလာအမလီဒါရီနဲ့နှိုးနှိုးနေကြတာလေ ဖယံတော်လွတ်မရတဲ့ဒီလိုပုံကိုယ်တွေလွတ်ရမလားဆိုတာစဉ်းစားပါအခုဒီအုံနောက်ကဒုပရိသဟာမကြည်ကြသေးဘူးထောပုံကိုယ်တွေအပြစ်မပြောဘူးဒုလူတွေအလွန်လာကိုပြောနေတာဟုတ်မလားမင်းဟောမခံကြဘူးကြည်ပါမဟုတ်ဘူးလားဟင်ဟိုရိတ်တာလည်းဒီမျက်နှာဒီရိတ်တာလည်းဒီမျက်နှာတွေ့တယ်ငငယ်တစ်ချင်းလေးခြုံလိုက်မယ်ဟိုပင်ဒီပင်ကူပါလို့မြောက်ကြီးခုံနေတယ် သွားလိုက်ကြတဲ့ရိတ်တာတဖို့ဖို့နဲ့ပြီးတော့ခန္ဓာပြောတဲ့ဗေဒိဏတဲ့ဓာတ်ရဲ့ရေရည်လေးဒီမျက်နာလေးပဲဒါတော့လွန်နာပေါ်ဒုက္ခိတမလွန်ဘူးလားအဲ့လိုအမှန်ပြောတော့ဘုန်းကြီးကဒါကြီးလျှောက်ပြောနေတာဘာဆိုင်လို့ဆိုင်လို့ပြောတာကိုတကယ်တက္ကရာဒိဋ္ဌိဝိသိကိတာအစွဲမှအမြင်မှအယူအဆမှပဲပြဖို့ရတရားအထုတ်ပါလေဆိုတဲ့လူတွေကအဲ့ဒီမှာသွားနေတာဟုတ်ကောမဟုတ်ဘူးဒုက္ခိတ ကိုတော်သာမဟုတ်တာတည်းရဲ့ဘာကောင်လားတော့တောင်ပြုံးမှပြန်နေပေါ့ဟုတ်လားတနည်းတောင်ပြုံးသားသွားပြီးတော့ကိုအဲ့ဒီတရားဟောခဲ့တာနိုင်ငံသားပြန်ပထမဆုံးတက်ပြန်မှပြန်အဲ့ဒီကကလမတော်ဝန်ဆိုတဲ့ရွာဆွမ်းစာရည်သက်ချအဲ့ဒီမှာပထမဆုံးဟောခဲ့တယ်နတ်ဒီကိုပြစ်ပြစ်နှင်းနှင်းကိုပြောထားကြတာအဲဒါလောက်ကြအောင်ခဲ့မယောင်ရစီလူပြီးတော့လူလောကသားတွေကိုင်းတော်ပါပြီဒီများတင်ပြောလို့ပြောတာပါဘူးစက်မိလို့ပြောတာ အဲ့ဒီမှာဒေါသဟုတ်ပါလားခုပြောနေတာမောဟအမေခြေကျူးအဖေ့ခြေကျူးကိုမသိမမြင်မဲ့နဲ့မယားရဲ့ချက်ပြုတ်ကြည့်ရမှုဆိုတာလေးကိုကြည့်ပြီးတော့အမေဖေကိုရိုက်တတ်တဲ့တွေ့တာဟောနောက်ဆုံးအဲ့ဒီမောဟကွန်ကျဲပြင်ရှင်မောက္ကလာဒီခိုးသားငါးရရိုက်တတ်လို့ပြန်တော်မူခဲ့ရပါတယ်ဗျာနောက်ရှင်သာရိပုတ္တရာသွေးအံပြီးပြန်တော်မူတယ်ဘယ်လိုပါလဲ အဲ့ဒါတရားမဟုတ်ဘူးရှေးတုန်းကရှေးတရားဖြစ်တဲ့အခါမှာလူတယောက်မွေကိုက်တမန်ကိုပြသောအပြင်ယောဂပြောင်းအောင်နဲ့ကုတာမဟုတ်ဘဲနဲ့မွေကိုအတ္တပညာနဲ့ခေါ်ပြီးတော့သူကိုက်တဲ့အစိတ်ကိုပြန်ပြီးတော့အဆုတ်ခိုင်းပြီးတော့အာခိုင်းလိုက်တယ်အဲ့ဒီတမန်ကုံကြောင့်ဝတ်လိုက်ပြီးတော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးဘာဖြစ်ပါလဲအဲ့သွေးအံပြန်တော်မူရခဗျာအဲ့ဒါမောဟပွင့်ချက်ထိတာပါပါလေ ကိုင်းဒါကြောင့်ဒုပရိသတဲ့အဲ့ဒါဆိုလိုက်တာမောဟကြီးဖြစ်မြည်ရှက်တာမောဟအစေးနော်အေးမောဟအစေးဖြစ်မြည်ရှက်တာအာလုံးကုန်မဲ့ဗျာအမှားများစွာလူတိုင်းရှိမောဟကွန်ချက်ထီး အဓိပတိလောင်လျာသာရိမောက္ခန္ဓာသူတို့သောငါမလေးခြင်းဘယ်သူအမားခင်မောဟကွန်ရက်ကလွတ်တယ်လို့မရှိပါဘူးလို့ဆိုလိုတာအဲတော့ဘုန်းကြီးတို့မြတ်စွာဘုရားပေါ်ထုတ်ခဲ့တဲ့ အဘိဓမ္မာဘုံဘဝိပဿနာနိယထွေမြင်ပညာခန္ဒီနာမောဟကနာပရာလင်တော်နိဗ္ဗာန်သစ္စိကရောတိပညာခန္ဒီနာသမ္မာဝါစာသမ္မာကမ္မတဗမ္မာဒွေတိသမ္မာသင်္ကပ္ပဆိုတဲ့ပညာမဲ့ခင်မြတ်ရည်ခြင်းဖြင့်မောဟခန္ဓာမတိမိုင်မတွဲဝဲမှုတိမမှုပြောင်းမြန်သိမှုဆိုတဲ့မောဟဒီဟုသောမိဘုံကြီးကိုပရာလင်တော်မောမောညံ့ညံ့ချစ်ပြဲသုတ်တင်လျက် နိဗ္ဗာန်မိသတ္တကငြိအမှန်သည့်မြတ်နိဗ္ဗာန်ကိုသစ္စေကရောတိကောင်းစွာမသွေမျက်မှောက်ပြုရပါပေတည်းေမောဟတရားရဲ့နောက်ဆက်မှုဆက်ချင်းမှုနှိမ့်ဆက်မှုအဲ့ဒါကိုဘာနဲ့ပယ်ရမလဲဆိုတော့ပညာမကင်နဲ့ပယ်ပါဘာနဲ့ပယ်ရမလဲ အဲ့ဒါတို့ဘုရားလေးသိချေကမ္မတတိဖြစ်ခဲ့တဲ့ပါရမီအမြုပ်တွေကနေပြီးတော့ဖြစ်ပေါ်လာတဲ့ဟာဘယ်လူပဲနဘယ်မြမမှရှာလို့မတွေ့ပါဘူးပြိတ္တာဒီတော့တဲ့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဘာနဲ့ပါသမ္မာဒိဋ္ဌိသမ္မာကနိလန်းကြနာမင်္ဂလာဒိဋ္ဌိကမြင်နာယူဆတာအမြင်မှန်အကျဉ်းချုပ်ပြလိုက်တယ်ဘာလဲအမြင်မှန်တဲ့ဟော သမ္မာသင်္ကပ္ပသမ္မာနိလကျမ်းနာမှန်ကန်စွာသမ္သင်္ကပ္ပကတော့ကျမ်းတယ်လို့ပြောကြအမှန်တော့အလိုသဘောနဲ့ပြောရင်တင်ပေးတာအလိုသဘောနဲ့ပြောရင်အေးတင်ပေးတာတော့ဒီတော့သမ္မာဒိဋ္ဌိဆိုတာဘာလဲဘုန်းကြီးတို့တရားတော်မှများအတွက်ပြောကြတာငါပဲသူပဲယောက်ျားပဲမိန်းမပဲသားပဲသမီးပဲမပြောကြဘူးလား အဲ့တော့ဘယ်မလဲမှာရှိပြလိုက်တော့ဇာမင်းမွင်းကြီးခြေတလဲတဲ့သွားရေဒီဘာသာအကျော်အယုရိုးတွင်ချင်းစီစသည်32ခုထာသားတွေဒစသည်ပုံတာဘယ်မလဲမှာသဘင်ကိုနှုတ်ပြီးလာနာလားဆိုရင်ဟောပေါ့သူ့မှာသဘင်ဆိုတဲ့နာမည်တိကျရှိတယ်မြတ်ကုန်းမွေးရကမွင်းကြီးတွေငါလို့ပြောလို့ရမရဘူးခြေတလဲတဲ့တွေငါလို့ပြောလို့ရမလားအဲ့တော့32ခုထာသားမှာသူ့အမိသူရှိနေတယ်ဘယ်မလဲမှာ ဒါကဘုန်းကြီးတို့သမထနည်းနဲ့ရှာဝိပဿနာနည်းနဲ့ရှာတော့ငါပဲသူပဲယောက်ျားပဲမိမပြောနေကြတယ်ဖြစ်ချက်ဖြစ်ပေါ်တဲ့ယုံနာကိုရှင်းမလိုက်တဲ့အခါကြတယ်ဟုတ်မလားအေးအဲ့ဒီမှာတဲ့ဟောဘုန်းကြီးတို့ရှုခံတရားရဲ့ကျုတိမှုတရားဒါပဲဘာနဲ့ပါလို့အဲ့ဒါကိုယုံနဲ့နာလို့လည်းပြောကြတယ်ယုတ်ဆိုတာမသိတာနာဆိုတာသိတာပဲဟုတ်ကလားဗျာ ဒီအဲ့လိုတဲ့ရှုမှတ်တဲ့အခါကျတော့ကပေါ်ကြပေါ်ကြယုံနာကိုမြင်နေမြင်နေလို့ရှုမှတ်တဲ့သွေးမျက်စိနဲ့စဉ်းစားယုတ်ခန္ဓာယုတ်တရားဒီမြင်သိမှုဆိုတာကနာခန္ဓာနာတရားမြင်ဆိုတဲ့နေရာမှာငါမြင်တာလည်းမရှိဘူးငါမြင်ခန္ဓာမိမရောက်သွားလည်းမရှိဘူးခန္ဓာကယုံနဲ့နာမဲဟုတ်တယ်မလားအေးဒါကြောင့်ဆိုသွားခြင်းနာကနာသွားတဲ့ဟန်ကယုတ် ငါမဟုတ်သူမဟုတ်သွားတာနတ်နဲ့ယုတ်နာယုံနဲ့တဲ့အမြင်ရှင်သွားခြင်းအလုပ်လို့ဒါဒုပရိသတ်ရပြီးသားအလေးနဲ့ကပ်ပြောတာဟုတ်ပလားဒီထိုင်ရင်နဲ့ရချင်တာအကုန်လုံးဒီအတိုင်းပဲတကယ်တော့စုစုထုတ်လိုက်တော့ယုံနဲ့အဲနာမည် ဟုတ်ပါလားဟောင်းမြောက်သောသစ်ပေါ်သည်ပေါ်ထက်အသစ်ဟောင်းဖြစ်သည်ဟောင်းလျက်သစ်လျက်ပြောင်းဆက်ခါသည်ငါမဟုတ်နံယုတ်မှလေသည်မှန်ရလားအဲလိုနည်းနဲ့ကြည့်ပြန်တော့လည်းပဲအဲ့ဒါဘုန်းကြီးတို့ပြိဿငါသူတော်ဘာရှိသေးတယ်အေးယုံနဲ့နာမဲ့အရှိတရားတည်းအဲ့ဒါပါမဒိဋ္ဌိပဲအဲ့ဒီတာမဒိဋ္ဌိကတဲ့ယုံနံကွယ်အောင်ပညာပရမကွယ်အောင်ဒါလိုရှုတာကတာမဒိဋ္ဌိဒါလိုမြင်တာကတာမဒိဋ္ဌိ လောကီဥပမာပြောရရင်အခုကမှဘုန်းကြီးတို့ဆန်ဆက်ချင်ချက်တွေပေါ်လာလို့ကိုရှိရှိနေတဲ့ဇဘလုံးတွေပဲလုံးတွေဟာပြင်မဲ့ဆင်လာတယ်ဟုတ်ပါလားအေးအဲ့ဒီဒကာလေးချက်ပွင့်နဲ့အဖိခံရတဲ့ဇဘလုံးပဲလုံးတွေကြတော့အခွန်တွေကွဲပြီးတော့ကွာသွားတယ်ဒါပဲတမ္မာဒိဋ္ဌိနဲ့ဖြစ်တဲ့ယုံနာကိုရှုမှတ်တဲ့ဟာမှာ ဘုန်းကြီးတို့ထောင်းတဲ့သဘောနဲ့အပြင်ကြည့်ရဇပွေးအရိုက်ခံရတဲ့ပဲလုံးတစ်ပတ်လုံးကအကုန်ကွဲပြီးတော့သွားတယ်လို့ပဲတဲ့ရုံနန်းလေးကြောင်းကျိုးတွေသူ့မှာကွဲပြီးတော့သွားတာပဲဓမ္မမဟုတ်ပဲနဲ့ဆန်ဆက်သဘောနဲ့ပြောရရင်ဘုန်းကြီးတို့ဆန်ဆက်မှာဇလားရှိတယ်ဒီလိုဟာကြီးအကုန်ဖုံးထားတယ်ပဲသား အဲ့ဒီသလားထဲမှာလုံပါကကဘာတွေတောင်းနဲ့ချင်းချင်းထက်လိုက်တော့ထက်ကဆောင်းဆက်ကမောင်းသွားတာဆိုတော့အာတခါတည်းအပြင်ဘက်ကခွန်ချွတ်တဲ့နေရာခွန်တူပဲကြဆင်းတဲ့နေရာတကွဲဆွဲကြဆင်းတဲ့နေရာနောက်ဆုံးကြမှာဆံလုံးရောလေးတွေထွက်မလာဘူးလားဆိုကြည်တန်တတိအမှန်ရှင်လသူမဓမ္မဝိစယဉာဏ်ကပေါ်လာဝိရိယပီတိ ပတ္တတိတပြံသမာဓိဖြစ်၏ဥပေက္ခာဘုဇင်ခွန်နှစ်ပါးပေါ့ပါပါလေအဲ့ဒီမှာတတိယမှာသင်္လာသီမာတဲ့ဟောတမ္မာတတိအရင်ကရှေ့သွားရှိရအဲ့ဒါဝါသတိလာသတိယသတိထိုင်သတိအိတ်သတိသာသတိကိုယ်သတိဆန့်သတိအဲ့လိုတတိတရားနဲ့အမြဲတမ်းကားပြီးမှတ်တဲ့ပုဂ္ဂိုလ်ဟာတဲ့တတိအမှသင်္လာသီမာ ခုနကစဘာတဲ့ကိုလှုပ်သားတာဇလားတဲ့ကိုစဘာတွေချက်ပေးတယ်သူခွန်ချွတ်စရာလုံသလားခွန်ဒီခွဲချဆင်းစရာလုံသလားသူ့ဘာသူဟိုလည်းကခါတဲ့စက်ကြီးကသူ့ဘာသူခွန်ဒီခွဲချအာတကားတဲ့စက်ကျိုးစက်ွက်ဖယ်ပြီးတော့မှဆန်လုံးကောင်းလေးတွေထွက်လာတယ်လို့ဩတတိကစဘာဇလားတဲ့ကိုစဘာချက်ပေးတာကသူပါလေဓမ္မဝိဇ္ဇယကိုစက်တဲ့ရောက်သွားတဲ့အခါကျချိတ်ခွဲတဲ့နေရာကတခါတည်းအခွန်နဲ့အသားနဲ့တခြားစီခွဲပေးလိုက်တာ အဲဒီမှာရုပ်နဲ့နာမည်ဒါယုတ်ပဲဒါနာမည်လို့ဟောသူ့အရှင်ရောက်တဲ့အခါဓမ္မဥစ္စာသံမောတင်ကဖက်ဖက်သွားအဲဒီတော့တဲ့ကောက်ကဘာဖြစ်တော့ပီတိသံမောတင်အဲ့ဒီပီတိသံမောတင်ကရုပ်နာမြင်မှန်ရတဲ့အခါကျတော့သူ့စိတ်ထဲမှာကြည်လင်အေးမြသွားတာဒုဗိဒ္ဓမတတ်တဲ့အလုပ်ကိုသင်မှများတဲ့တတ်တဲ့အခါစိတ်ထဲဟာငါဒီလို့လုတ်တတ်ပြီလို့ဝမ်းပါတယ်လို့ပဲပီတိကဖြစ်လာတယ်အဲဒီမှာပတ္တိကငြိမ်းချမ်းလာတယ် ။ငကောတော့တကားတော့မြက်ကလူဆံမြအငိမ့်မနေအိန္ဒြေမရဘူး။အခုတော့ပီတိကနှစ်သက်တဲ့အခါပတ္တိကငြိမ်းချမ်းလာတယ်ကိုရောစိတ်ရော။အဲဒီလိုငြိမ်းချမ်းလာတဲ့အခါကျတော့သမာဓိကြည်ကြည်လာပြီးအိန္ဒြေရလာပြီ။မှန်ရလား။ဘုန်းကြီးတို့ဘယ်လိုမျိုးမဆိုမတက်ခင်အဲ့ဒါဘယ်ရမှလာပဲ။တန်တဲ့အခါကျတော့ဒါလည်းကောင်းရပါလို့ဘာသာနဲ့ကြည်စမ်းပါသူ့အချက်နဲ့သူဖတ်ခနဲ့ဖတ်ခနဲ့ဖတ်ခနဲ့နေတာပဲအဲ့လိုပဲရှုမှတ်တဲ့အခါမှာလည်းပဲ ဟောအချိန်ရလာတော့ဝရိယနဲ့ကြိုးစားအထုံလိုက်တဲ့အခါမှာဒါတွေ့တယ်လို့ပေါ့ဗျာဒါကြလည်းပဲဒါယူဝิญญาလောဝါလေးကမြင်းမြဲကိုင်းဘယ်လဲဖြားလေးကဒါကြလည်းတတိကဒါပြကိုနှိပ်ပြီးတော့ဖိပြီးတော့ဟိုဘက်ဒီဘက်ပုတ်လိုက်တဲ့အခါသဖုံးပါပြီးတော့အတော်အထက်လာသလိုဝရိယတရားနဲ့ကြိုးစားလိုက်တော့ဉာဏ်လေးကတက်လာတာဒါကြောင့်ဝရိယပိတိပတ္တရိတပြသမာဓိတည်ငြိမ်လာတယ်တည်ငြိမ်လာတယ် အဲ့ဒီကနေပြီးတော့ဥပေက္ခဥပေက္ခဆိုတာကဟိုမုရဝိတ္တနဲ့သာဏဝိတ္တဘယ်ဟာလေးသူပြင်းနော်ကောင်းပြီဒီဘက်မှာသာနေပုံထားတယ်ဒီဘက်မှာမို့တွေပုံထားတယ်တို့တရားနာပြိတ္တာတွေအဲ့ဒါတွေအထုတ်စီယူရမယ်ဆိုဘယ်အယူမလဲမို့ပဲယူမှာပါခုနကတော့ကြည့်နော်ပိဋ္တာနဲ့ပြောလိုက်တော့အတူတူပါပဲဆိုတကယ်ယူတော့မို့ကိုပဲယူအဲ့ဒါပြညာမကင်းသေးတာပဲ ဟောဟိုကြတယ်မဟုတ်ဘူးယောဂီဥပိ္ပကသဘောကြရင်ကြောက်နေတချင်းကင်းရှင်ပေသည်သူမှကြောက်တာလည်းမရှိနှစ်တာလည်းမရှိတွေ့ကျင်တဲ့အာယုံတွေသူကလည်းပဲငါးပြားအရှိနဲ့ဆဲတကြမလင်းတော့ဘာပဲငန်းနေရတာငါးပြားအရှိနဲ့ဆဲဆယ်ပြားဆယ်စီမလေးစီငါးမုံနဲ့စီကြပြဝဲလေးတကူကြက်တန်လေးတရွဲ့ ဘုန်းကြီးတို့ပေးစရာယူစရာရှိဘာပေးပြီးတကြပ်ပြီးပေးရမယ်မို့လားဥပေက္ခဗံမောတင်ဖြစ်တဲ့ယောဂီကကောင်းလာလားလားဆိုးလာလားလားသူ့အလိုဝိပဿနာကုန်ကြမယ်လာချင်တာလားပဲအဲ့ဒီလိုကိုအညီအမျှရှုနိုင်တာဥရာတိနောတဲ့ဗျာဒါကြောင့်ကြောင်းနေသက်ချင်းပင်ရှင်ပေသည်ချမ်းသာခြင်းရဲ့ရှုမြဲတူကြီးဟုတ်လားအာယုလဘပြန်သွားခြင်းသည်သင်္ခါရုညီမှုဘုံသုံးပြီဆိုပြီးတော့လာတာဗျာ အဲ့ဒါတမ္မာဒိဋ္ဌိအရင်ခံပြီးတော့သူကခေါင်းကမောင်းနဲ့ရောက်လာတဲ့သဘလုံးတွေကိုတခါတည်းပဲသူကဖိဖိပြီးတော့ချေးချေးပေးတယ်အဲ့ဒီမှာရိုက်အားကြောင့်ခုံစင်သွားတာကြတော့မောင်းနာကနေတဲ့ဒကမကမောင်းွက်တဲ့ကိုလက်ကလေးနဲ့ရက်ရက်မပေးဘူးလားအဲ့ဒါတမ္မာသင်္ကပ္ပသဘောပဲတမ္မာသင်္ကပ္ပဆိုတာအလုံးသဘောနဲ့ပြောရင်ဒီကမိမိအရှိရောက်တာကနေလွင့်စင်သွားခဲ့တဲ့စိတ်ကလေးတွေကပြန်ပြန်ပြီးတော့ဟောင်းနေပိန်နေအမှတ်ပေါ်ပြန်ပြန်တင်ပြီးတဲ့တမ္မာသင်္ကပ္ပ မဲခင်ဖြစ်ပုံတို့ပြိတ္တာမှန်တော့ယောဂီကိုဘာမှရှုမှတ်မှုမပေးဘဲနဲ့နင်တို့တဏှာဤတစ်ခါလားထိုင်ကြ30ပေးမယ်ဆိုနှစ်ရက်တမွန်းနဲ့မကြောက်ဘူးအလုံးတော့မရှိပဲပြင်းတယ်ဘုန်းကြီးတို့ကြီးအမေရိကန်ကြီးရောက်နေတာပဲအလုံးမရှိတော့ပြင်းတယ်မနေနိုင်ဘူးပြန်လာတာဒါလက်တွေ့မျက်တွေ့ပဲဟုတ်မလားအဲ့တော့ဒုပရိသကိုဟောဒီကအချက်ပေးတန်ကြောင့်ခောက်တက်ခောက်တက်လာပါတဏှာဤတဏှာဤထိုင်ပါဝိတ္တဆက်တစ်ဆက်ပေးမယ်ဆိုနှစ်ရက်တမွန်းနဲ့မကပြင်းလို့ အခုတော့အမတ်တရားနဲ့ပေးထားတဲ့အခါအဲဒီလိုလွဲ့သွားတဲ့ပြန်မှာအာဝေဒနာဖြစ်တဲ့မှာအဲ့ဒီအမတ်တရားကြောင့်ယောဂီကလချီမိချီပြီးတော့နေနိုင်တာအဲ့ဒါသမ္မာသင်္ကပ္ပရဲ့သဘောအမတ်ပေါ်ကိုဆွဲဆွဲတင်ပေးတာသမ္မာသင်္ကပ္ပရဲ့အလုပ်ရှင်သွားတဲ့သဘလုံးပဲလုံးကိုတကားတဲ့ဆုံနဲ့ထက်ထက်ထက်ထက်ပေးတယ်သမ္မာသင်္ကပ္ပကအမတ်ကအာယုံပေါ်တင်ပေးတယ်အဲ့ဒါသမ္မာသင်္ကပ္ပမကင်ဘာပါလဲ အဲ့ဒါကာမဒိဋ္ဌိကာမသင်္ကပ္ပဒီပညာမဂ္ဂနပါနဲ့ခေါင်းကမသိနိုင်မဲမှုဆိုတဲ့မောဟကိုပယ်ပါတဲ့ဟုတ်ကလားအေးအဲ့ဒါလေရာမြတ်စွာဘုရားကရမကြီးပွင့်လာလို့ကဖြစ်လာတဲ့အဆိုးတရားနဲ့ထိုးအဆိုးတရားကိုထိမ့်ပြီးတော့ပယ်ပတ်ဖို့ဆိုတဲ့အကောင်းတရားတွေပေါ်လာတာတို့ကံကောင်းလို့လားကံဆိုးလို့ ဒီပြည့်အရှင်မပြေတာဟာတရင်ကတို့လိုက်တာဘာမှထက်တယ်မနေနဲ့စိတ်ကူးတဲ့ထားကုန်မထားနဲ့ဟောဒီလိုဘုရားသာသနာတော်နဲ့တွေ့တဲ့အခါဝိပဿနာလုပ်တဲ့အာထုံရတဲ့ဖြင့်စွမ်းရည်တတ္တိဓုတွေရလာတယ်လို့ဝမ်းသာချသံအာရချသံကျင်နာချသံတတိနဲ့ကာပြီးတော့မှတ်နိုင်တယ်မြတ်ဆိုပြီးတော့မှတ်ချက်သမ်းပါသုံးမျိုးပြီးသွားပြီရာဂမီအချီးဆုံးဒီမှာဘုံပြောပြီးတော့သူ့ကိုငြိမ့်တတ်တာသမာဓိ ရေနဲ့နှိမ့်မယ်ဒေါသဖိုင်းခြင်းဟာအကြီးမားဆုံးနော်ဒါပေမဲ့လို့သူ့ကိုသီလမကင်နဲ့ငြိမ့်မှာတတ်ပါပယ်ပါမိတွင်ငြိမ့်ပေါ်ပြတရားတွင်ပယ်ပေါ်နောက်မောဟဆိုတဲ့ခွန်ရက်ဟာအကြီးဆုံးပဲအဲ့ဒီမောဟဆိုတဲ့ခွန်ရက်မမိအောင်နဲ့ပညာမကင်နဲ့တိမ့်မှာရှောင်မှာပယ်ပါတတ်ပါပေးထားတဲ့တရားနာမည်က လူ9ယောက်ပြီးသွားပြီနော်ကြီးလေးကြီးဘယ်နှခုပြီးသွားပါလဲဟာတော်လိုက်တာလက်ထောင်ပြတာကမအောင်ပြောနိုင်တဲ့တန်လုံးကျော်အောင်စေအဲနောက်တစ်ခုပဲကြံတော့တယ်နာတိတဏတမနတိတဏတမတဏမြင့်နဲ့တဏနဲ့တူသောနတိမြစ်သည်နတိမရှိမြစ်တကမြစ်ထဲမှာတဏမြစ်အကျယ်ဆုံးအနစ်ဆုံးရေအများဆုံးပဲ ဟုတ်ပါလားအေးအဲ့ဒီမှာချက်ချက်ပြောရင်တော့အများကြီးပဲပြိဿဘယ်လိုလဲဆိုရင်အင်းအိုင်မြေချောင်းမြေမြေကြီးငါသမင်း900လာလည်းမြလေရေကိုသမုဒ္ဒရာကကတော့မှတော်ပြီလို့ပြောတော်ပြီလို့ပြောတယ်မိပုံကြီးတော်မကြီးလောင်းနေတာအဲ့ဒီလေထင်းလေအဝတ်တွေပါတိညာတွေအကုန်ပြည့်တဲ့အမလီချုံမောလာပါပြီလို့မိကဘယ်တော့မှပြောဘူးဟုတ်ပြီနော်နာတကုကတဲ့မဟိတ်္ဆာ မဟိစ္ဆာဆိုတာမဟာများပြားကြီးကျယ်သောအိစ္ဆာလို့အဲ့ဒါအလိုကြီးတဲ့လောဘကြီးတယ်လို့ခေါ်တယ်အဲ့ဒီအလိုကြီးလောဘကြီးတဲ့လူတို့သကိဏနာပစ္စည်းတင်တဲ့လက်ရှိပေါင်းများစွာကာကြီးပေါင်းများစွာယထာကြီးပေါင်းများစွာနဲ့ဟောရကရွှေတာကငွေဒါကအဝတ်တစားတရားတောက်ပြရဘယ်လိုပဲပြီးတော့လည်းပဲအတ္တပယံမယောင်ရနိုင်ကြလေကိုမကျေနပ်နိုင်ကြလေကို သမုဒ္ဒရာဒီလာသမျှကြီးတော်ပြီလို့ဘယ်တော့မှမပယ်ဘူးမိလီလာသမျှလောင်စာကျုပ်မောပါပြီလို့ဘယ်တော့မှမပယ်တယ်လို့လောဘကြီးတဲ့ပုဂ္ဂိုလ်ကလည်းပေးချင်တာပြီးဘယ်တော့မှရောင်ရဲခြင်းတင်းနေခြင်းအာရခြင်းချင်တာခြင်းမရှိပါဘူးတဲ့ရှင်းမလားအဲ့ဒါဘယ်လောက်ကြီးမားတယ်လဲသမုဒ္ဒရာလည်းလောဘသမားကပို့တယ်တော်မီတယ်လေဒေါဘသမားကပူတယ်သူလူငါငါပေါ့ဒါတရားအနေအပြင်ပြောနေတာမှန်ရလား အေးအဲ့ဒါကြောင့်နောက်တစ်ခုကဘာလဲပတတိဘုန်းကြီးတို့အဲရေတွေကရေချိုဖြစ်ပြီးရေငါဖြစ်ပြီးအတက်အကျရှိလောဘကဘယ်တော့မှအကျမရှိဘူးအတက်ပဲရှိဟုတ်ပလားအေးအဲ့ဒါကြောင့်ဒီလောဘကိုအဲဒီဒနာလေးတတ်တော့နှမျိုးသုံးနဲ့တချို့ကြတော့မာလွန်လွယ်နဲ့တူတယ်မာလွန်လွယ်ဆိုတာဝေးတော့ပြင်လို့ပြောအဲ့ဒီဝေးတော့ပြင်မြန်သူကအပင်တပင်ရစ်လက်ပြီးအဲ့ဒီအရစ်ခါရတဲ့သိပြီလားအောင်မဖြစ်ဘူး တခါတည်းကိုရစ်ပတ်နေတော့အပေါ်ရောက်တော့မကြည်တာဒီအောက်ကတခါပြန်ရှင်းရည်သေးတာတခါအောက်ကနေအပေါ်ပြန်ရည်သေးတာလောဘတရားဟာဝေတောက်ငွယ်နဲ့တူတယ်တဲ့ဟုတ်ပလားရပါနဘူးမိုက်တူးမယ်ဆိုတာဒါပဲအဖရဲ့နဘူးပဲဒီထဲကရွှေချင်းတူးယူမှာလောဘကမသဘောပေါက်ပလားနားရှင်းမလားအေးအဲ့ဒါပဲဗျာ နောက်တစ်ခုကတော့လောဘဆိုတာဟောဒီတဏှာဆိုတာကပရိစ္ဆာကထောနဲ့တူတယ်ကထောဟာအောက်ကပုံကွက်တာမရှိလောင်းနေတဲ့လောက်လောင်းဘယ်တော့မှပြည့်တယ်မရှိဒီတိုင်းပါပဲတဲ့ဗျာသဘောပေါက်ပါလားခိုင်းတာလေဆိုတဏှာနတိဘုံမြင့်သည်ပြည့်လျံမူမောက်မရှိသည်မာလောနွယ်နဲ့ကရောလား ဖယားမိန်ခဲ့တာလူကိုပင်မဲ့ထိုတနာကိုပဲမဟုတ်ဘူးဗျာသူကတော့ဆန်နေပြီးသွားသေးချင်းမျက်စိတွေမခါးတွေကိုင်နားတွေထိုင်းလာပြီးလူကတော့အိုတယ်မျက်စိတွေကလည်းလူအိုတယ်လို့ပဲလိုက်အိုတာပဲနားတွေကလည်းလူအိုတယ်လို့လိုက်အိုတာပဲတဏှာကြတော့မဟုတ်ဘူး တခြားမကြည့်နဲ့ဘုန်းကြီးတို့အပါဒမန္တသတ္တမှာဘုရားလောက်တကယ်သူဆရာလောက်ပြီးကျောင်းသားတွေသင်ပြအဲ့ဒီမှာတဲ့ဟိုကျောင်းသားတယောက်ကိုသူကအဲ့ဒီအတတ်ပညာကိုအကျိုးမများလို့သင်မပေးလိုက်သူ့အမေကမင်းဆရာညားတယ်ဟောအတတ်ပညာတဲ့ဆိုတော့အေးမင်းအဲ့ဒီအတတ်ပညာကိုတတ်ချင်ရင်မင်းပြောသမျှလုပ်သမျှငါ့ကိုပြန်ပြီးတော့အစီရင်ခံရမယ်တခြားမဟုတ်ငါအမေကြီးအသက်120ရှိပြီမျက်စိမမြင်ဘူးအဲ့ဒီအမေကြီးကိုမင်းအဝတ်လျှော့ပေးရေချိုးပေး အဲ့တော့ချိုးခြင်းထားတော့ဒါပဲပြိဿရေညီးကြတော့ညီးတော့တဲ့အဲ့ဒါငါသားကိုတတ်မယ်ဆိုပြီးတော့မှတခါလည်းပဲမျက်မှန်နဲ့မိဘကြီးကလေအေးအဲ့ဒါကျူရန်လေးတမ်းမရတပည့်ကဒီအကြောင်းဖြစ်ရတယ်ဆရာကပြန်မြောက်တာတော့အဲ့ဒီမှာအသားတကူထားလိုက်တော့အမေကြီးငါသားဆိုပြီးတတ်တယ်ဒါပေမဲ့ဟိုကတစ်တုံးကိုရပြီးအဲ့ဒီရဲနေတဲ့သူ့ဟာသူပြန်ကုန်လို့တေးရှာတယ်လူအိုပေမဲ့ဒါပါပဲဒုပရိသဟုတ်ကလား လူအိုပေမဲ့လူအိုတယ်လို့သွားတွေအိုတယ်မျက်စိတွေအိုတယ်နားတွေအိုတယ်သပင်းတွေအိုတယ်ခါးတွေအိုတယ်ဒါပေမဲ့ခဏကတော့မအိုဘူးဗျာအဲဒီမအိုတဲ့အကြောင်းကဘုန်းကြီးတော့ဟောအာမုံရွာတက်တက်ကမ်းပါဗျာအဲဒီမှာတရားသွားတော့ပြန်ကြတော့ဆက်ကူရမှာမကရ နော်ဆလုံးသားလေးတစ်ခုရပ်တောက်တောက်ဆိုပြီးတကားလေးပါလေးဖွင့်ပြီးတော့လေဟောဓမ္မကြီးတယောက်ကလေဓမ္မကြီးဆို90ဝန်းကျင်လောက်ရှိတဲ့ဓမ္မကြီးကဟောသူဆလင်းပဲလေးဖွင့်ပြီးအဲ့မဲ့တို့ဘဘဝလေးနဲ့ကောင်းမှပတ်ပြီးတော့အဲ့ဒါပဲဗျာလူအိုပေမဲ့တဏမဟုတ်ဘူးဒါကြောင့်လူအိုပေမဲ့ထုတနာကိုယ်ပဲမဟုတ်ဘူးဗျာအဲ့ဒီတဏ္ဏကုံဖို့က တရားအမှတ်ပဲဗျာတဏှာဆိုတဲ့မြင့်မင်းဟာသမုဒ္ဒရာထက်လဲပါတခြားမြင့်မာရည်တကြကုံခန္ဓာလည်းရှိသဗျာတဏှာလိုပြည့်ချိန်အခါ၆ခန္ဓာလည်းမရှိပါဘူး ပြည်နိုင်ရဲ့စွာကတော့ဝတရားတန်ဝေကအတရားတန်ဝေယူချဗျာတတိပဒတရားအာထုတ်နေလောတော်မောတွေမဝင်ဝိပဿနာဉာဏ်ရှင်တဲ့နိဗ္ဗာန်ကိုနဲ့မဲ့ ဖိတ်ခေါ်ခင်မင်းသူတော်ရှင်တရားမြန်မြန်ဝင်တရားဝင်မှသင်ဘဝစိတ်ချပြည့်စုံသဗျာကဲအဲ့ဒီလိုမြတ်စွာဘုရားဟောကြားတဲ့တရားအဆုံးမှာတဲ့ယခုနေ့ငါဆုစိုက်ကြနိုင်နေတဲ့ပုဂ္ဂိုလ်ကသောတာပန်တည်တယ်တဲ့ဗျာကျန်လေးယောက်ကတော့ အိတ်တော်မယ်ပြည်ကြီးရှိတော်မယ်သစ်ပင်လောက်တော်မယ်မိုးပုံမော့ကြည့်တော့မယ်ဗျာဟုတ်ပလားဒါကြောင့်လူ၅ယောက်နဲ့ကြီးလေးကြီးဆိုတဲ့တရားဟာဤတွင်ပဲနေတိတပရိသရေခြုံမိငုံမိအောင်ပြောရတာသိတယ်ဆိုပြီးတော့အိဗေဖွင့်ရင်လည်းရသေးတယ်တော်တော့ပါပြီအနည်းငယ်မြတ်တော့နိုင်လွန်သွားတယ်5မိနစ်ခန့်လောက်ကိုသွားသေးတယ်မတတ်နိုင်တဲ့တရားအဆုံးအောင်ဟောရတာဟုတ်ပလား ကိုင်းပြီးတော့ပါတဲ့အဲသူတရားတော့ဆုံးပြီဘုန်းကြီးတို့ကနောက်ထပ်ရမိတော့တရားအထုတ်ကိုတိုက်တွန်းနိုးစော်တော့အပြင်အဲဆိုလိုက်ကြတဏှာလိုပြည့်ချိန်အခါ၆ခန္ဓာလည်းမရှိပါပြည့်နိုင်ကြစွာကတော်ဝတရားံဝေယူကြပြ ပฏิပဌာန်တရားအထုတ်လင်လောတော်မောတွင်မဝင်ဝိပဿနာဉာဏ်ရှင်တဲ့နိဗ္ဗာန်ကိုနဲ့မဲ့ဖိတ်ခေါ်ခင်မင်းသူတော်ရှင်တရားမြန်မြန်ဝင်တရားဝင်မှသစ်ဘဝ စိတ်ချပြည့်စုံသဗျာအေးခမဲတော့သူတောင်းညွန့်ရဲ့တနစ်ပြီဆိုပြီးတော့နှစ်ပတ်လည်းသဘင်မှာအလုံးစုံကိုရတဲ့တို့ဟာဘယ်သူမှမကင်းတဲ့လောဘဒေါသမောဟတဏှာဤကြီးလေးကြီးကလွတ်မြောက်အောင်ဆိုပြီးတော့သီလမဂ္ဂသမာဓိမဂ္ဂပညာမဂ္ဂဒီမှာတော့ကဟောဟာအနေနဲ့ထူးခြားပြီပဲတရားကိုကောက်လိုက်တော့ရာဂနဲ့တဏှာဟာအတူတူပါပဲဟုတ်ပါလား ဒါကတဏှာအေဇာခန္ဓာထိုးပြီးတော့မျက်နှာဖုံးအမျိုးမျိုးဆွတ်အဲ့တော့သူတရေကလောဘဒေါသမောဟဒါပဲပြိတ္တာ အဆိုးမှန်သမျှဖြစ်စေတတ်တာဒီ၃ပါးပဲအဲ့ဒီအဆိုးမှန်သမျှဖြစ်စေတတ်တာကိုဗုဒ္ဓမြတ်စွာကလေးတိတိကဘာတိပါရမီစားပြီးတော့တိလသမารိပညာနဲ့ပယ်ပါလို့ပေးထားတဲ့အတွက်ဒါကြောင့်ဘုန်းကြီးတို့တွေလည်းပဲခန္ဓာကလောဘကွန်ချက်ဒေါသကွန်ချက်မောဟကွန်ချက်အေးလွတ်တဲ့မရှိတဲ့အတွက်ဒါကြောင့်တို့လောဘဒေါသမောဟစတဲ့အဆိုးတရားကလွတ်မြောက်ခွင့်နဲ့မဟာတတိပဒံတရား၅မိနစ်အတုရှုပွားပြီးတကားလားတရားစီလက်တွေ့ပေါက်ကြရအောင် အဲဒီလိုကုသိုလ်တွေစုံသွားအောင်ပြုပြီးမှရှင်လင်္ကာရဲ့ခမဲတော်ဥတောင်းခြင်းကိုဘုန်းကြီးတို့ကအမျှတွေပေးပေးမယ်အနမောနာတာလောက်နဲ့ပြီးပြီးတော့ရှုသိမှုဆိုတဲ့အကျင့်တရားကြံနေရင်ကုသိုလ်မပြည့်စုံမနေမှာတို့လို့ဟုတ်ပလားဆိုရင်မလင်ခွေကခိုင်နေပါရှောင်းစွာထားကိုထားမလောက်ဣန္ဒြေငြိမ်ငြိမ်နေ စိတ်တွေမလွင်ပါမြတ်ကြီးမိတ်တာထောင်းတဲ့ပါဝမ်းသာစိတ်ကိုထားထောင်းနာပိန်နာစိတ်ဆိုင်ကမဘာယောဂီများကဲလက်အုပ်ဖြင့်မျက်စိမိတ်ခေါင်းကလေးတဲတဲ့ထောင်း အာကလေးသတ်သတ်နေရင်ဝင်ရမှာဘလဝဝညာလဝဖြန့်တယ်ဓမ္မထိတ်ချင်းထိတာလောကထာဓမ္မမဟုတ်ဘယ်လိုဘယ်နဲ့မောက်ရက်တင်ညာတို့ဘုံညာနဲ့မောက်ရက်တင်လက်ဖြားလေးနိငယ်ကိုတောင်းပြီးဆံမမက်ကိုစိတ်ဆိုင်မယောမတင်စောင်းကျူးခြင်းတကဲ့သို့ရှုသွင်းနေကြပုံမှန်နေထားဒါရင်ဒီလေးကိုရှုသွင်းလိုက်ပါအဲ့ဒီကာမဝါမကလေးကတပြေးပြေးတရေမြင့်မောက်တဲ့ကြွဆူးပြီးတော့ဝတ်စားထားတဲ့ဝတ်စားတဲ့ငါဖောင်းလာလိမ့်မယ် ဒီတော့ကစားကမလွတ်နှုတ်ကအာမတွဲပဲစိတ်ဆိုးစိတ်မနဲ့ခေါင်းတယ်လို့မှလေးလေးထုံလိုက်တဲ့အခါတပြေပြေတရေကြီးခေါင်းမလေးကနိုင်ကြပင်းချင်းလို့ဝတ်စားထားတဲ့ဝတ်စားလေးရော့သွားလိမ့်မယ်အဲ့ဒီကစားကမလွတ်နှုတ်ကအာမတွဲပဲစိတ်ဆိုးစိတ်မနဲ့ဘိနေလို့မှဒီတော့မစင်တန်လေးတွေကခေါင်းတယ်ဘိနေခေါင်းတယ်ဘိနေအာမရလို့ပြင်းပြမရှိဘူးနဲ့အာမရလို့ပြင်းပြမဆိုင်နဲ့ လုံမရှုနဲ့ချုံမရှုနဲ့ဟုတ်ဘုဒ္ဓအောင်ရှုလုံမရှုနဲ့ဘုံမရှုနဲ့ဘုဘုဒ္ဓအောင်ရှုဖြစ်အောင်လည်းမလုံးနဲ့ပြက်အောင်လည်းမလုံးနဲ့ဖြစ်စေရုံနဲ့ပစ္စုပ္ပန်အမှန်တအောင်ရှုအေးပါမီတုံစေပြားလေးသေးသေးကလေးတစ်လုံးနဲ့ သူ့ကိုတောင်းမြင်လိုက်ရင်သူရှိတဲ့မှာပါတဲ့ဓာတ်တတိတွေကအေးမပအောင်နာမကြည့်အောင်ချောင်းမဆိုးအောင်တနည်းအေးပတ်တဲ့နာကြည့်တဲ့ချောင်းဆိုးတဲ့သဘောတရားတွေကိုပယ်ဖြစ်ဖြစ်တယ်လို့အခုလည်းကောင်းတယ်လို့ဓမ္မအတွင်းမှာယခုနေ့ကပြောခဲ့တဲ့အကြီးဆုံးတော့ဟောလောဘဒေါသမောဟတွေကိုသီလသမာဓိပညာတို့ကပယ်ပယ်ပြီးတော့ကျင်နေတယ် အာမိတော်စေလုံးလေးနှောင်းလိုက်တော့အေးပါနာတိ6တို့ဒီသဘောတတ္တိကိုပယ်ပြစ်တယ်လို့အောင်းတယ်လို့မှတ်ရင်လောဘဒေါသမောဟတတ္တိတွေကိုတိလသမารိပညာတွေကပယ်ပြစ်နေတယ်လို့စိတ်ချယုံကြည်စွာနဲ့မှတ်ကြရအောင်အဲဒီ9မိနစ်ဆိုတဲ့အချိန်ကြီးပြည့်သွားပါပြီဒါကြောင့်ဤတော်အရှင်အနကရဲ့အမဲတော်တောင်းညွှန်ကြောင်းပြပြီးတော့ တို့သူတော်ကောင်းနေတဲ့ကုသိုလ်အားတွေအဖြစ်အတင်ဖြစ်ပြီးဖြစ်ပါတယ်အဲ့ဒီကုသိုလ်အားတွေနဲ့သကာကြီးကောင်းရသူတို့ရောက်ရှိပါစေခေယဘဝချမ်းသာဒုက္ခရရှိပါစေဤနေဖြင့်အလုံးစုတောင်းပြီးတော့စုပေါင်းအမြဝေရေတဲ့ချကြရအောင်တဲ့ကာယကံကုသိုလ်ဖြစ်ဖို့ပစ္စတုတုတုလက်အုပ်ချီအကြီးကံကုသိုလ်ဖြစ်ဖို့လိုက်သူအဲ့ဒါဟာ အဲသားကောင်းတယောက်ကြောက်ကောင်းတစ်စီဆိုတာလိုပဲတဲ့ယဟန်တော်ရှင်လည်းကကဓမ္မအဓိကဖြစ်သမထဆရာလည်းဖြစ်နေတော့ဟန်ကြီးတကယ်ထိရောက်စွာနဲ့ဆိုပြီးတော့ကြိုးကြိုးလိုက်တာအင်တန်ကတမိုးရှိအဲတိတပင်းကောင်းတော့ငါတောင်းကိုအေးကိုလည်းပဲရှင်လည်းကကမိပြီးတော့အလုံးကြီးညိုတဲ့တရားဓမ္မယောဂီသူတော်ရှင်များမှလည်းပဲအတိညာဘုဒ္ဓကုသိုလ်တွေတိုးပွားတရားရည် တရားရည်ရာဒီမှာလည်းပဲအားလုံးပဲအဲ့ဒါဘုဒ္ဓတာဖြစ်ကြရတယ်